အာနာပါနသတိထွက်တယ်ဝင်တယ်လို့မသိနဲ့အစ္ဆတသဏ္ဍာန်ကတွန်းတဲ့သဘောလေးဗဟိတကကံတဲ့သဘောလေးတွန်းတာလေးကံတာလေးဒါပဲသိဘာမှမသိနဲ့အဲတွန်းတာလေးသီလိုက်တွန်းတာပြက်သွားတာလေးသီလိုက်ကံတာလေးသီလိုက်ကံတာပြက်သွားတာလေးသီလိုက်တွန်းတာကံတာပြစ်တာပြက်တာပြစ်တာပြက်တာဒါပဲသိအဲ ထွက်တယ်ဝင်တယ်ထွက်တယ်ဝင်တယ်လို့ဒီလိုမသားမှတ်ပါနဲ့တွန်းတဲ့သဘောလေးကမ်းတဲ့သဘောလေးသတိပဋ္ဌာန်တရား၄ပါးနဲ့လိုက်တာပဲတွန်းတာလေးသီလိုက်ကာနာလေးသီလိုက်တွန်းတာလေးသီကာလာလေးသီအဲ့ဒါတွန်းတာကာနာသီယုံသီတာကာယသတိပဋ္ဌာန်တွန်းတဲ့သဘောလေးပြက်တဲ့အပြက်သဘောလေးကိုသီလိုက်တာကကာယနုပဒနာကာယသတိပဋ္ဌာန်ကာယနုပဒနာအဲဝေဒနာတော်တော်ကြာကြာသူ့သဘောနဲ့သူ ကြာကြာထိုင်မှများလာတော့ဖြစ်လာတယ်ကိုယ်သမဲ့ရုပ်တွေကို ပေါ်လာတယ်ပထဝီကသတ္တအာဘောကသတ္တတေဇောကသတ္တဝါယောကသတ္တဓာတ်ကြီးလေးပါးတစ်ပါးပါတက်လာဓာတ်ကြီးလေးပါးတစ်ပါးပါတက်လာမယ်ဆိုလို့ရှိရဲ့ပထဝီကတက်တတ်တော့မယ်ဆိုရင်ပထဝီတက်လာလိမ့်ပထဝီတက်လာရင်တင်းလာမယ်တောင်းလာမယ်ထုံလာမယ်ကျင်လာမယ်အောင့်လာမယ်ကြိုက်လာဒါပထဝီဤသဘောအာဘောဤသဘော တက်လာရင်ကနဦးဥဆောင်တက်လာတဲ့ရုပ်ဟာ အာဘောကတတ်မဲ့ပုံကိုကြတော့ခန္ဓာကိုယ်ကြီးကြက်ပြီးတော့ဆို့ပြီးတက်လာဩငါသေးလို့ရှိရင်တော့အာဘောကတတ်မှာပဲထုံကျင်ကြိုက်ခဲလာလို့ရှိရင်ပထဝီကတတ်မှာပဲတေဇောကတတ်မဲ့ပုံကိုကြတော့ခန္ဓာကိုယ်ကြီးအပူချိန်ကြီးတက်လာအပူချိန်ကြီးတက်လာရင်ငါသတ်မှာပဲလို့တစ်ထစ်ချမှားရဝါယောကသတ်မဲ့ပုံကိုကြတော့အစ္ဆတသဏ္ဍာန်က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 ထိမ့်သိမ့်စောက်ရှောက်ပြီးတော့ထားပါပါလိမ့်မယ်ဂရိယူရပါလိမ့်မယ်ဘယ်လိုထိမ့်သိမ့်စောက်ရှောက်မလဲဘယ်အပြင်ဘက်မထွက်အောင်ကဘာလာသန်းတရက်တက်ကဒီစိတ်ကလေးကိုလွတ်ထားတယ်လွတ်ထားလို့နာဤသဘောဟာယုံကြည်ထွက်ထွက်ကြွညွတ်ညွတ်တတ်တဲ့သဘောရှိပါတယ်ညွတ်တတ်တဲ့သဘောသူကသူသဘောကညွတ်တတ်တယ်လက္ခဏာကနာဝေဒနာခံစားရတယ်ယုံဝေဒနာကြီးခံစားရတယ်သူက အဲ့တော့အခုစိတ်ကလေးထားလိုက်တယ်အစ္စတသဏ္ဍာန်တွန်းလိုက်တယ်ဝါရောဗဟိတကကံပို့လိုက်တယ်ဝါရောတွန်းနာကန္တာလေးကလွဲလို့ဘာမှမသိပါနဲ့တွန်းနာလေးပဲသိကန္တာလေးသိမျက်စိကလည်းခန္ဓာကိုယ်အာယုံလေးနဲ့စိုက်ပြီးကြည့်ကြည့်ပြီးဆိုရင်အခုယောဂီသေးဖြစ်ဖြစ်ယောဂီဟောင်းဖြစ်ဖြစ် အတိတ်ကပါလာတဲ့ကံပါပဲနာကမ္မထာနဲ့ယုတ်ကမ္မထာနဲ့အတုဝကမ္မထာနဲ့အစင်ကမ္မထာနဲ့သမထက40ရှိပါတယ်သမထ40ရှိတဲ့နက်ကအခုထိုင်တဲ့ပုံကိုယ်တွေကလည်းအတိတ်ကထိုင်ဘူးလို့အခုထိုင်တာပါပဲအခုထိုင်တော့အတိတ်ကကိုပြုတ်လာတဲ့ကံပါပဲအစင်းနေပေါ်လာလို့ရှင်အတိတ်ကအစင်းကမ္မထာရှုလာလို့ပါပဲ။ ဝေဒနာတွေပေါ်လာလို့ရှိရင်အတိတ်ကရှုလာတဲ့နာကမ္မထာပါပဲအတုပတွေပေါ်လာလို့ရှိရင်အတိတ်ကရှုလာလို့ယုတ်ကမ္မထာနေပေါ်နေပြီဆိုရင်အတုပကမ္မထာပါပဲဝေဒနာပေါ်ရင်နာကမ္မထာအတုပပေါ်လာရင်သံဌာနအဆိုင်ခဲကြီးတွေပေါ်လာရင်အတုပကမ္မထာအစင်းတွေပေါ်လာရင်အစင်းဤကမ္မထာသမထကတော့40ရှိပါတယ်ပေါ်လာတဲ့ အာယုံဟာနမိတ်တွေဟာကိုတရားတွေလို့သတ်မှတ်ပါအဲ့တော့အခုစိတ်ကလေးထားပုံကတော့အစ္ဆတသဏ္ဍာန်တွန်းလိုက်တဲ့သဘောလေးကိုသိပါကံတဲ့သဘောလေးကိုသိလိုက်ပါတွန်းသဘောကံသဘောဆိုတာဝါရောယုတ်ဤလက္ခဏာကိုအသိကလိုက်တာပါဒါကြောင့်မို့လို့ကာယသတိပဋ္ဌာန်ဘုရားဟောထားတယ်ဝါရောယုတ်ဟာဤလက္ခဏာကတွန်းတာလေး ပေါ်လာတော့တွန်းလိုက်တယ်အစ္ဆတသဏ္ဍာန်ကတွန်းလိုက်တယ်တွန်းတာလေးဘလူကသိနာကသိလိုက်တာသိလိုက်တဲ့သဘောလေးကခံစားလိုက်အဲ့တော့တွန်းတာကန္တာသိရင်ကာယသတိပဋ္ဌာန်ခံစားတဲ့သဘောကိုရှုလိုက်ရင်လက္ခဏာအဲ့ဒီတော့တွန်းတာကိုသိလိုက်လို့ရှိရင်သိကန္တာကိုသိရင်လည်းသိဒီလိုမှမသိလို့အစ္ဆတသဏ္ဍာန်ကတွန်းလိုက်တဲ့သဘောနာကိုရှုလိုက်ရင်သိကောင်းတယ် သိသဘောလေးကိုလိုက်လိုက်ပါလို့အစ္ဆတသံဃာကတွန်းလိုက်တဲ့သဘောလေးဟာသိလိုက်တာဘယ်လိုကသိနာသိသိသဘောလေးဟာရုပ်ဝေဒနာခံစားလိုက်ခံစားလိုက်တဲ့သဘောလေးကိုဒါလေးပဲသိတွန်းတာလေးလည်းခံစားတာပဲသိတောင်းတာလေးလည်းခံစားတာပဲသိတွန်းတာကာနာဒါခံစားတဲ့သဘောသိမှုသဘောလေးကိုလိုက်တယ်နာမ်ကိုလိုက်တာဝေဒနာသည်နာမ်လို့ဘုရားဟောနာမ်လို့ဟောတော့ တောနာကန္နာဆိုတာရုပ်ဝေဒနာဖောက်ပြန်နေတာဖောက်ပြန်နေတဲ့ရုပ်ဝေဒနာကိုနာကသိသဘောလေးကခံစားနေတောနာလေးသိတာရုပ်ဝေဒနာခံစားတာအဲ့ဒီခံစားတဲ့သဘောလေးကိုခံစားတာလေးပြက်သွားတယ်ပြက်သွားတယ်လို့ဒါကိုသိတွန်းလိုက်တာလေးခံစားလိုက်တယ်ခံစားတာလေးကလည်းပြက်သွားတယ်တွန်းတာလေးခံစားပြီးပြက်သွားတယ်ကန္တာလေးကိုတခါခံစားလိုက်ပြန်တယ်ပြက်သွားတယ်တွန်းတာလည်းခံစားလိုက်တယ်ကန္တာလည်းခံစားလိုက်တယ်ကံတယ်တွန်းတယ်လို့မလိုက်နဲ့ ခံစားတဲ့သဘောတရားတစ်ခုတည်းနာဤလက္ခဏာသဘောအဝကိုလိုက်ပါလို့တော်တော်ကြာကြာတော့အောက်ကအမာနဲ့ကိုယ်နဲ့တွေ့လိုက်တဲ့အချိန်ကဓာတ်ကြီးလေးပါဖောက်ပြန်လာပါလိမ့်မယ်ကြာကြာထိုင်ပါများတော့ဖသဝေဒနာဖြစ်လာလိမ့်ဝေဒနာဖြစ်လာတော့ပထဝီဤလက္ခဏာသဘောပထဝီရုပ်ဤသဘော ဖောက်ပြန်လာပြီတဲ့ပထဝီဓာတ်တွေဖောက်ပြန်လာပြီတဲ့ဖောက်ပြန်လာပြီဆိုလို့ရှိရင်ပထဝီဓာတ်ဆိုတာကပေါ်လာရင်တောင်းလာတယ်တင်းလာတယ်ဆိုတာပေါ်လာတာကဓာတ် တစ်ခုပြီးတစ်ခုပြောင်းလဲသွားတာကရုပ်ဤသဘောဖောက်ပြန်တယ်ဖောက်ပြန်တဲ့သဘောကိုရုပ်ဝေဒနာလို့ဘုရားကဟောရုပ်ဝေဒနာကိုဘုရားကတင်းနာပေါ်တော့တင်းတယ်လို့နာခံစားတင်းနာကိုမရှုပါနဲ့တင်းနာကိုရှုလိုက်လို့ရှိရင် ဖြစ်ဒိဋ္ဌိဖြစ်ပါတယ်တင်းနာမရှုဘဲနဲ့နာဤသဘောတရားဝေဒနာသည်ခံစားတဲ့သဘောလေးကိုသိပါနာဤသဘောဟာဘယ်လိုခံစားတယ်ဆိုတာ မျက်ခြေမပြတ်ကလေးကိုလိုက်ပါ မျက်ခြေမပြဘယ်လိုလိုက်မလဲတဲ့နာဤသဘောသူခံစားတတ်တဲ့သဘောသူကလက္ခဏာကခံစားတယ်တင်းနေတင်းနာပေါ်လဲခံစားလိုက်လိမ့်တောင်းနာပေါ်လဲခံစားလိုက်လိမ့်ထုံနာပေါ်လဲခံစားလိုက်လိမ့်အောင်းနာပေါ်လဲခံစားလိုက်လိမ့်ကြက်ထာပေါ်လဲခံစားလိုက်မယ်ပူတာပေါ်လဲခံစားလိုက်နာဤသဘောလက္ခဏာကနာဤသဘောကညွတ်ရုပ်ကိုညွတ်တတ်တဲ့သဘောရှိလက္ခဏာသဘာဝက ရုပ်ဝေဒနာကိုခံစားတဲ့လက္ခဏာရှိနာဤလက္ခဏာခံစားတယ်အဲ့ဒီခံစားတဲ့သဘောလေးကိုတင်းတယ်တောက်တယ်ထုံတယ်ကျင်တယ်အောင့်တယ်ပူတယ်အေးတယ်လှုပ်တယ်ရွတယ်ဆိုတဲ့သင်ညာစေတသိက်တွေကိုသင်ညာမပေးပါနဲ့နာဤလက္ခဏာဝေဒနာသည် နာပါလားခံစားတဲ့သဘောတရားသာရှိပါလားဆိုတော့နာဘယ်လိုခံစားတယ်ဆိုတော့သူသဘောလေးကိုကြည့်ပါသူသဘောလေးကိုကြည့်လို့ရှိရင်တွေ့ပါလိမ့်မယ်ဘယ်လိုတွေ့မလဲတဲ့တင်းတာလည်းခံစားပါလိမ့်မယ် တောင်းတာလည်းခံစားပါလိမ့်မယ်ညာဤသဘောဟာသူကခံစားတဲ့သဘောရှိပါတယ်အဲ့ဒီခံစားတဲ့သဘောလေးကိုသေးသေးချာချာရှေ့စိတ်ကလေးကခံစားရင်နောက်ကစိတ်ကလေးကသူဘယ်လိုခံစားသလဲဆိုနာဤသဘောလေးလက္ခဏာကိုလိုက်ပါနာဤလက္ခဏာဘာလောက်တတ်တယ်လဲဆိုတာသူသဘောကိုကြည့်ပါနာဤလက္ခဏာသဘာဝကဘယ်လိုလဲတဲ့ဒုက္ခနဲ့ဒုက္ခခံစားလိုက်တယ်ဘယ်လိုခံစားသလဲနာဟာတင်တာလည်းခံစားလိုက်တယ် တောင်းတာလည်းခံစားတယ်ထုံတာလည်းခံစားတယ်အောင့်လာတာလည်းခံစားတယ်ကြက်လာတာလည်းခံစားတယ်ပူတာလည်းခံစားတယ်အေးတာလည်းခံစားတယ်လှုပ်တာလည်းခံစားတယ်ဗဟိတကြပြန်တော့လဲစိမ့်နာပေါ်လာလဲစိမ့်တယ်လို့ခံစားလိုက်တယ်ခံစားတာပဲသိဖြူတယ်စိမ့်နာလဲပေါ်တယ်စိမ့်တယ်လို့ခံစားတယ်ဖြူတာပေါ်လဲဖြူတယ်လို့ခံစားလိုက်တယ်ဝါရာပေါ်လဲဝါတယ်လို့ခံစားလိုက်တယ် မဲတာပေါ်လဲမဲတယ်လို့ခံစားလိုက်တယ်ညိုတာပေါ်လဲညိုတယ်လို့ခံစားလိုက်တယ်ဝါတာပေါ်လဲဝါတယ်လို့ခံစားလိုက်တယ်အဆင်းလဲခံစားလိုက်တယ်အတန်လဲသူကခံစားလိုက်တယ်အနလဲခံစားလိုက်တယ်ရတာလဲခံစားလိုက်တယ်နာအိလက္ခဏာဝေဒနာသည်နာပါလားဆိုပြီးတော့နာအိလက္ခဏာခံစားတဲ့သဘောတစ်ခုတည်းသာသိ။အော်တထိုင်နဲ့နဲ့ဒီမှာသဘောပေါက်သွားလိမ့်မယ် နာအိတ်လက္ခဏာသဘာဝခံစားတဲ့သဘောတရားသာရှိတယ်ဝေဒနာသည်နာမလားနာပြက်ကိုရှုရအောင်ဝေဒနာသည်နာမလားနာတာကိုပေါ်လာတော့နာတယ်လို့မရှုလိုက်နဲ့ခံစားတဲ့သဘောနာကိုရှုနာကိုခံစားတဲ့သဘောရှုလိုက်တော့နာတယ်ဆိုတဲ့ဥပါဒံတရားတွေချုပ်သွားလိမ့်မယ်စေတသိက်တွေလောဘစိတ်ဒေါသစိတ်မောဟစိတ်တွေဒီစိတ်တွေချုပ်ကုန်လိမ့်မယ်အဲ့ဒီစိတ်တွေချုပ်ကုန်မှဝေဒနာတင်ညာလွတ်ပြီးဝေဒနာပညာဖြစ်တယ်အဲ့တော့ဝေဒနာကိုတင်ညာလွတ်ဖို့အရေးကြီးတယ် နားတယ်ကြိုက်တယ်ထုံတယ်ကျင်တယ်အောင့်တယ်လို့စေတသိက်ပညာတွေမပေးနဲ့နာရာပေါ်လာရင်နာဤလက္ခဏာခံစားတဲ့သဘောလေးကိုဒါပဲသိဒါကိုသိလိုက်လို့ရှိရင်ခံစားတဲ့သဘောကိုသိလိုက်ပြီဆိုလို့ရှိရင်အော်ဝေဒနာသည်နာပါလားနာဣဖြစ်ပြဟာခံစားတဲ့သဘောတရားတွေပဲစေတသိက်တွေက မရှိတရားတွေပဲ တင်းနဲ့တောက်နဲ့ထုံနဲ့ကျင်းနဲ့အောက်နဲ့ဆိုတာမရှိတရားပဲရှိတဲ့တရားကဘာလဲဝေဒနာသည်နာမလားနာဣလက္ခဏာခံစားခြင်းလက္ခဏာလားရှိပါလားလို့ခံစားတဲ့သဘောလေးကိုသိပါအဲ့ဒီခံစားတဲ့သဘောလေးကိုသိလိုက်လို့ရှိရင်ဝေဒနာတင်ညာလွတ်ပြီးတော့ဝေဒနာပညာဖြစ်နေပါလိမ့်မယ်နာဣသဘောဟာဘာလဲတဲ့ဝေဒနာပါဝေဒနာသည်နာလို့ဘုရားဟောပါတယ်အဲ့ဒီတော့ခံစားတဲ့သဘောလေးကိုသေသေးချာချာ ရှေ့စိတ်ကလေးကခံစားရင်နောက်စိတ်ကလေးကလိုက်ကြည့်ရှေ့စိတ်ကလေးကဘယ်လိုခံစားနေတော့ဆိုသူသဘောလေးကိုလိုက်တင်တာလည်းခံစားလိုက်လိမ့်မယ်တောင်းတာလည်းခံစားလိုက်လိမ့်မယ်တင်းတယ်တောင်းတယ်လို့တင်ညာမပေးနဲ့နာသဘောသာလိုက်သူသဘောဘယ်လိုခံစားရတယ်လဲဆိုတာသူသဘောလေးကိုလိုက်ကြည့်တင်တာလည်းခံစားတယ်တောင်းတာလည်းခံစားတယ်ထုံတာလည်းခံစားတယ်အောင့်တာလည်းခံစားတယ်ကြက်တာလည်းခံစားတယ်ပူတာလည်းခံစားတယ်အေးတာလည်းခံစားတယ်လှုပ်တာလည်းခံစားတယ်စိမ့်တာကိုခန္ဓာစိမ့်တာလည်းခံစားတယ် ဝါတာလည်းခံစားတယ်အတုပါကြီးပေါ်တာလည်းခံစားတယ်ပုတ်တာပေါ်လည်းပုတ်တယ်လို့ခံစားတယ်ခံစားတာတခုတည်းသာသိအဲခံစားတာတခုတည်းသိတော့ဖြစ်ပြက်ဆုံးသွားတယ်ဘယ်ဖြစ်ပြက်ဆုံးလဲတဲ့စေတသိက်ဖြစ်ပြက်သင်ညာတွေဆုံးကုန်လိမ့်မယ်နာပြက်တွေဆုံးကုန်လိမ့်မယ်စေတသိက်ဆိုတာနာပြက်ဝေဒနာသင်ညာသင်္ခါရဝိညာဏနဲ့နာခန္ဓာ၄ပါးရှိတယ်နာခန္ဓာ၄ပါးရှိတော့ဝေဒနာမှာ ဝေဒနာတွေရတော့သင်ညာမပါဘူးသင်ညာမပေးတော့တဲ့သင်္ခါရပြုတ်ပြန်မပေးဘူးဟောနာယုတ်ကြာနေတယ်ဖောက်ပြန်တဲ့သဘောနဲ့ခံစားတတ်တဲ့သဘောနာယုတ်တစ်ခုဝေဒနာခံစားမှုသဘောကြာနေသင်ညာနဲ့စေတသိက်လွတ်သွားတယ်တင်းတယ်တောင်းတယ်ဆိုတာသင်ညာတင်းတယ်လို့သိတယ်တောင်းတယ်လို့သိတာအဲ့ဒါကစေတသိက်တွေစေတသိက်သင်ညက်ခန္ဓာသင်္ခါရခန္ဓာတဲ့ အဲ့ဒီစေတသိက်သင်ရဲ့ခန္ဓာရဲ့သင်္ခါရခန္ဓာရဲ့အဲ့ဒီခန္ဓာနှစ်ပါးချုပ်သွားလိမ့်ဘာကြားနေလဲတဲ့ဖောက်ပြန်တဲ့သဘောရဲ့ခံစားတတ်တဲ့သဘောနာယုတ်ဝေဒနာခန္ဓာကြားနေလိမ့်အဲ့ဒါမှဝေဒနာတွေရတော့ဝေဒနာတွေရဖို့အရေးကြီးတယ်ဝေဒနာကိုတဏှာမကုစီနဲ့တဏှာကုသွားရင်ဥပါဒဖြစ်သွားမယ်မခံစားခြင်းနဲ့စိတ်တွေဖြစ်ကုန်တယ်ဝေဒနာသည်နာတယ်လို့သင်ညာမပေးနဲ့နာတယ်လို့သင်ညာပေးနာတာကြီးကိုဆွလန်းသွားမယ် ပူတယ်လို့တင်ညာပေးရင် ပူတယ်လို့ဆွဲလန်းသွားမယ်ပူတာပေါ်လာတော့ပူတယ်လို့မသိနဲ့ပူတာကိုဝေဒနာပါလားဝေဒနာသည် နာဣခံစားမှုသဘောပါလားနာဣသဘောကဘာလို့တာလဲခံစားတယ်လို့ဒါပဲသိခံစားတဲ့သဘောလေးကိုသာသိတင်းပြန်ဘာမှမသိနဲ့တင်းတယ်တောင်းတယ်လို့သိလိုက်ရင်ဝေဒနာတဏှာကုသွားမယ်အဲ့တော့ ဝေဒနာကိုခံစားမှုသဘောတရားလေးကိုရှေ့စိတ်ကခံစားနေတယ်နောက်ကဘယ်လိုခံနောက်စိတ်ကလေးကလိုက်ကြည့်သူဤသဘောကဘယ်လိုလဲနာမ်သဘောကိုလိုက်တာနော်နာမ်သဘောကဘာလဲခံစားတယ်ရုပ်သဘောကဘာလဲဖောက်ပြန်ဖောက်ပြန်တဲ့ရုပ်ဝေဒနာကိုနာမ်ကခံစားတယ်အဲ့ဒီခံစားတဲ့သဘောတရားကိုခံစားတာပဲသိဝေဒနာခန္ဓာတွင်ဝေဒနာတွင်ရပ်ပါဝေဒနာကိုတဏှာမကူပါနဲ့ ဝေဒနာကိုတဏှာကုသွားရင်ဥပါဒံဖြစ်သွားမယ်ဥပါဒံဖြစ်ရင်ဘဝရမယ်ဘဝရရင်ဇာတိဖြစ်မယ်အဲ့တော့ဝေဒနာသည်နာဤလက္ခဏာကိုရှုရတယ်နာရာကြီးကိုမရှုနဲ့ကြိုက်ထာကြီးကိုမရှုနဲ့အောက်နာကြီးကိုမရှုနဲ့ကြက်ထာကြီးကိုမရှုနဲ့ပူရာကြီးကိုမရှုနဲ့အေးဓာကြီးကိုမရှုနဲ့အဲထုံနာကျင်နာအောက်နာဒါတွေကိုမရှုနဲ့ဝေဒနာပါလားဝေဒနာဒီနာပါလားနာဤလက္ခဏာ ခံစားမှုသဘောတရားသာရှိပါလားလို့အဲ့ဒီလိုရှုနာဤလက္ခဏာသာရှုသောတာပန်ကြီးဖြစ်ခြင်းရသောတာပန်ဖြစ်ခြင်းနာကိုရှုအဲဝေဒနာနာရာကြီးရှုရင်ဒိဋ္ဌိဘယ်တော့မှအပယ်လေးပါလည်းမလို့ဘူးအဲ့တော့စိတ်တွေဟာအပယ်လေးပါသွားစီတတ်တဲ့စိတ်နတ်ပြည်ကိုသွားမဲ့စိတ်လူပြည်ကိုပြန်မဲ့စိတ်စိတ်တွေအမျိုးမျိုးရှိတယ် ဒါကြောင့်မလို့စိတ်တွေဟာအခုဟာတွေကအလေးအကျင့်လုပ်ပြီးတော့ဝစီပေါ်ဝင်ကြအခုဟာတွေကမှဝစီပေါ်မှမဝင်လို့သေဂာနီးဆဲဆဲကြမှာဝစီပေါ်ဝင်လို့မရဘူးနာရာကြီးသိရင်လေးဘက်ထောက်ရက်ဆင်းရမယ်သာမှအဲနာရာကြီးသိမယ်ကြိုက်တာကြီးသိမယ်ပူတာကြီးသိမယ်ဆိုလူ၁၀သိန်းသိလူတယောက်မဖြစ်ဘူးဘာတွေဖြစ်မလဲတဲ့အပယ်လေးပါလေးဘက်ထောက်ပြီးတော့ခွေးတို့ဝက်တို့နွားတို့ကြက်တို့ဘဲတို့စိတ်တို့ဒါတွေဖြစ်တာဖြစ်ကြတော့ဘာကြောင့်လဲတဲ့နာရာကြိုက်တာလူတိုင်းသိတာပူတာအေးတာလူတိုင်းသိတယ် ဖုံတာကျင်တာဒါတွေကလူတိုင်းသိအဲ့တော့ဒီအတိကနေပြီးတော့မိစ္ဆာဒိဋ္ဌိအတိကနေပြီးသမာဒိဋ္ဌိအမြင်အတိကိုသိကြဘယ်လိုသိမလဲတဲ့ဝေဒနာသည်နာနာဤသဘောကဘာလို့တတ်တယ်လဲဆိုတော့သူ့သဘောကိုကြည့်သူ့သဘောကဘာလဲတဲ့ခံစားတယ်အဲ့ဒီခံစားတဲ့သဘောလေးကိုသိသွားပြီတဲ့ ခံစားပြက်ခံစားပြက်ခံစားတင်တာလည်းခံစားလိုက်တယ်ပြက်သွားတယ်တောင်းတာပေါ်လည်းခံစားတယ်ပြက်သွားတယ်ထုံတာပေါ်လည်းခံစားတယ်ပြက်သွားတယ်အောက်နာပေါ်လည်းခံစားတယ်ပြက်သွားတယ်ခံစားတာတခုတည်းလားသိတင်းတယ်ထုံတယ်ကျင်းတယ်အောက်တယ်ပူတယ်အေးတယ်လှုပ်တယ်ရွတယ်လို့မသိနဲ့အဲ့ဒီသိတာစေတသိက်တွေအဲ့ဒီစေတသိက်ချုပ်သွားမှမဟာသောတာပန်ကြီးတည်သွားလိမ့်မယ်စေတသိက်ချုပ်ရင်သောတာပန်တင်းတယ်တောင်းတယ်လို့မရှိဘူးခံစားတဲ့သဘောတခုတည်းဖြစ်နေလိမ့်မယ် အဲ့ဒီလိုခံစားတဲ့သဘောတစ်ခုတည်းဖြစ်မှဒိဋ္ဌိပြုံးမယ်အဲ့တော့ဒါကြောင့်မို့အခုကတည်းကအလေးအကျင့်လုံးပြီးတော့ဝစီဘောဝင်ရတယ်အဲဝစီဘောဆိုတာဘာလဲတရားသမားမှဝစီဘောဝင်လို့ရတယ်သေဂာနိဆဲဆဲကြမှာဝစီဘောဝင်လို့မရဘူးဘယ်ဝစီဘောဝင်လို့ရမလဲသေဂာနိဆဲဆဲငကိုတော့ကနာရနာရာကြီးသိတယ်၊ကြိုက်တာကြီးသိတယ်၊ထုံတာကြီးသိတယ်၊အောင့်တာကြီးသိတယ်အလေးအကျင့်လည်းလုံးမထားဘူးသေဂာနိဆဲဆဲကြတော့ တာကြီးကြိုက်တာကြီးပဲသိတယ်လေးဘက်ထောက်ရက်ဆင်းပဲငဲပူတာကြိုက်တာထုံတာကျင်တာအောင့်တာကိုမသိနဲ့ဒါတွေသိလိုက်ပြီဆိုလို့ရှိရဲ့သွားရောအပယ်လေးပါအပယ်လေးပါသွားစီတတ်တဲ့စိတ်အပယ်လေးပါသွားမဲ့စိတ်ကဘယ်စိတ်လဲတဲ့သေဃာနိဆက်ဆက်ကြတော့ဓာတ်ကြီးလေးပါတစ်ပါးပါသတ်မယ်ခန္ဓာကိုယ်ကြီးတောင့်တင်ပြီးမေးခိုင်လာတော့ငါကိုယ်ကြီးကတင်းတယ်တောင့်တယ်ငါတော့မေးခိုင်လာပြီဆိုရင်ငါတော့လေးဘက်ထောက်ပြီးရဲရတော့မယ်လို့တစ်ထစ်ချမှတ်တော့အဲ့ဒါအပယ်သွားမဲ့စိတ် ဝေဒနာတစ်ခုပေါ်လာတယ်တဲ့ဖောက်ပြန်နေပါလားလို့ဒီလိုသိလိုက်လို့ရှိရင်လူပြေကြီးပြန်လိုက်မယ်ဗျာအဲ့ဒီစိတ်ဟာအဲ့ဒါရုပ်ကိုသိလိုက်တာလူပြေကြီးပြန်လိုက်မယ်အဲရုပ်တစ်ခုကိုသိလိုက်တာဝေဒနာကိုနာဣလက္ခဏာကိုခံစားတဲ့သဘောလေးကိုရှုသွားမယ်ဆိုလို့ရှိရင်နတ်ပြေ၆ထပ်သွားလိမ့်မယ်ဗျာနာဣသဘောကိုရှုလိုက်ဝေဒနာသည်နာပါလားဆိုရုပ်နဲ့နာနဲ့တွဲရှုလိုက်တာ အဲရုပ်နဲ့နာနဲ့ရုပ်ကိုရှုရင်လူပြေပြမယ်နာဣလက္ခဏာခံစားမှုသဘောကိုရှုလိုက်လို့ဝေဒနာသည်နာမလားနာဣလက္ခဏာကိုခံစားတဲ့သဘောလေးကိုခံစားပြီးပြက်ခံစားပြီးပြက်ဆိုရုပ်နဲ့နာနဲ့တွဲတယ်နာယုံနှစ်ပါးတွဲတယ်ဒါကြောင့်မလို့ရုပ်ဖောက်ပြန်တဲ့သဘောကိုရှုလိုက်လို့ရှိရင်လူပြေပြမယ်နာဣလက္ခဏာဝေဒနာသည်နာကိုရှုလိုက်လို့ရှိရင်နတ်ပြည်၆ထောက်ကိုစိုးစံတော့မယ်အဲ့ဒါပါလေတဲ့ နတ်ပြည်သွားနိုင်တဲ့စိတ်လူပြည်ပြန်တဲ့စိတ်အပယ်လေးပါဆင်းမဲ့စိတ်အဲ့ဒါသေးသေးချာချာအခုအရက်ကရှုွက်တွေပေးနေတာစိတ်တွေကိုသေတတ်ဖို့ဟာသေတော့သေရမှာပဲဒီယုံနဲ့ဒီနာဖြစ်လာရင်သေရမယ်အဲ့တော့အရေးကြီးဆုံးချက်ကတရားဓမ္မများတရားအရေးကြီးပါတယ်လို့တရားပဲတရားလဲတဲ့ဘုရားဟောထားတယ် သရဝရိယတတိသမารိပညာဘုံ၅ပါးရှိဘုံ၅ပါးကဘယ်ဟာတုံးလဲသရာဆိုတာကတရားထိုင်လိုက်တဲ့အချိန်ကအယိုးကြည်ကြည်အေခန့်ကလူသေးရင်သိမသိတရားရဒီဒုက္ခမှငါအစအလေအဆုံးမှမသိမကြော်လို့ရှိရင်ငါမထဘူးသေခြင်းလဲသေရော့ငါအခုဖះခန္ဓာ၅ပါးယုံနာ၅ပါးလှူပြီးပြီကမ္မထမ်းပြတဲ့ပုဂ္ဂိုလ်လဲခန္ဓာ၅ပါးယုံနာ၅ပါးလှူပြီးပြီ အဲလူသေးရင်သေမသေးတရားရဆိုတာအဲ့ဒီလိုသဒ္ဓါထားရအဲ့ဒီသဒ္ဓါဟာပါလဲတဲ့ဖျားထားတဲ့သဒ္ဓါလူသေးရင်သေမသေးတရားရဒီဒုက္ခကြီးငါကုံဆုံးအောင်တိုက်မယ်သူ့သဘောကငါကုံစင်အောင်လိုက်မယ်ဒီစိတ်ကိုထားတာသဒ္ဓါမကုံမချင်းငါမထားဘူးအဲ့ဒါသဒ္ဓါစိတ်သဒ္ဓါရဝရိယရဲ့တဲ့ဝရိယဆိုတာဘယ်ဟာလဲတဲ့ ကဘာလာသန်းတရက်တက်ကအသိမရှိဘူးနန်လေးကလွတ်ထားတယ်အပြင်ဘက်ကိုထွက်နေအာယုံကအာယုံဆောင်တော့လိုက်နေဝရိယဆိုတာနန်ကလေးဘဲမှအပြင်ဘက်မထွက်အောင်ထိမ့်သိမ့်စောက်ရှောက်ပြီးတော့ဝရိယနဲ့ထားသူ့မထွက်အောင်အပြင်ဘက်ထွက်ထွက်ထွက်တကား၆ပေါက်အာယုံ၆ပါးနောက်ကအာယုံနောက်ကိုလိုက်နေတာနန်ဟာအဲ့ဒီနန်တရားအပြင်ဘက်မထွက်အောင်ဟာကိုဝရိယနဲ့ထိမ့်သိမ့်စောက်ရှောက်ထားရတဲ့ထောက်စောက်ရှောက်ပြီးတော့ထားရလိမ့် သရာဆိုတာအယုတ်ကြည်ကြည်အေးခန်းကဒီဒုက္ခကြီးငါကုံဆုံးအောင်တိုက်မယ်မကုံမချင်းငါမထတော့ဘူးဆိုတာအဲ့ဒါသရာဝရိယဆိုတာနံကလေးအပြင်ဘက်မထွက်အောင်ကိုထိမ့်သိမ့်စောင့်ရှောက်ပြီးနေတာအဲ့ဒါဝရိယခေါ်တယ်သရာရဝရိယရတတိရဲတဲ့တတိဆိုတာဘာလဲတဲ့ရုပ်ဝေဒနာကိုနာဣခံစားမှုသဘောလေးကိုဒီတစ်ခုတည်းကိုရှုထားတာဝေဒနာသည်နာပါလားနာဤသဘောခံစားနေပါလားလို့ ဒီလိုရှုထားတာရုပ်ဝေဒနာပေါ်ခံစားတဲ့နာကိုတတိထားတာသရာဘောဝရိယဘောတတိဘောတဲ့အဲ့ဒါဗမာလိုပြောတာတတိဆိုတာဘာလဲတဲ့ရုပ်ဝေဒနာဖောက်ပြန်လာတော့နာခံစားတဲ့သဘောလေးကိုနာကိုသိထားတာအဲ့ဒါတတိဘောခေါ်တယ်သရာဘောရယ်ဝရိယဘောရယ်တတိဘောရယ်သမာဓိဘောတဲ့နာကလေးဟာဘယ်မှစိတ်ကလေး တင်းတယ်တောင်းတယ်ထုံတယ်ကျင်တယ်အောင့်တယ်ပူတယ်အေးတယ်လှုပ်တယ်ရွတယ်မပြောင်းမလွှဲပဲနဲ့ဝေဒနာသည်နာဣခံစားမှုသဘောတရားလေးတစ်ခုတည်းတည်ကြည်တာစိတ်ကလေးမပြောင်းမလွှဲတာအဲ့ဒါသမာဓိပဲသရာဘောဝရိယဘောတတိဘောသမာဓိဘောဟောသမာဓိဖြစ်နေပြီတည်နေပြီနာဣလက္ခဏာသဘာဝဝေဒနာသည်ခံစားတဲ့သဘောတစ်ခုတည်းဖြစ်နေပြီဝေဒနာပညာဖြစ်နေပြီအဲတည်ကြည်တာပါလေနာဣဝေဒနာသည်နာဣလက္ခဏာတစ်ခုတည်း လက္ခဏာခံစားတဲ့သဘောတစ်ခုတည်းဖြစ်နေလို့သမာဓိဖြစ်တယ်သမာဓိဆိုတာဘာလဲတည်ကြည်တာစိတ်ကလေးပြောင်းလဲခြင်းလက္ခဏာမဖြစ်တာအဲ့ဒါသမာဓိခေါ်တယ်သရာဘောဝရိယဘောတတိဘောသမာဓိဘောပညာဘောဆိုတာဘာလဲတဲ့နာဣလက္ခဏာသဘာဝခံစားပြီးပြက်တဲ့သဘောလေးကိုသိနေတာဘာလဲတဲ့ပညာနာလက္ခဏာကိုသိနေတာသဘာဝသာမြင်ညလက္ခဏာကိုသိနေတာ ခံစားပြက်ခံစားပြက်ခံစားပြက်ခံစားပြက်ခံစားပြက်ခံစားတာတွေသိလိုက်တယ်ခံစားတာပြက်သွားတာသိလိုက်တယ်အဲ့ဒါဘာလဲပညာအဲ့ဒီလိုဝိပဿနာယောဂီပုဂ္ဂိုလ်သည်သရာဘုံဆိုတာဘယ်လိုဟာလဲသိရဝရိယဆိုတာဘယ်ဟာဆိုတာသိရတတိဆိုတာဘယ်ဟာလဲသိရသမာဓိဆိုတာဘယ်ဟာလဲသိရပညာဆိုတာဘာလဲသိရမယ်လုံးလုံးလေခြားလပါကြီးပြောလို့မရဘူးသရာဘုံဝရိယဘုံလုံးလေခြားသရာဘာလဲဝရိယဘယ်ဟာလဲတတိယဘာလဲ တမာရီကဘာလဲပညာကဘာလဲအဲ့ဒီလိုကွဲပြားပြီးတော့စိတ်တွေကိုဒီလိုခွဲနိုင်မှယောဂီပုဂ္ဂိုလ်လည်းသဘောပေါက်မယ်ဒီလိုမှမသိလို့ရှိရဲ့သရဘောဝရိယဘောတတိဘောသမာဓိဘောဆိုဘောငါးပါးလက်ကင်ထားဆိုဘာခါထားမလဲအဲ့ဒါအခုဘောငါးပါးလက်ခွဲပြတာစိတ်တွေကိုခွဲတာဒါကြောင့်မလို့အရေးကြီးဆုံးချက်ကသရအရေးကြီးပါတယ်လို့သရပါလဲအယုံကြည်ကြည်အရေးခံလူသိရင်သိမသိတရားရဒီစိတ်ကိုထားရ ဒီစိတ်ထားမှသာနဲ့အမြတ်ဆုံးတရားရမယ်ဒီစိတ်မှမထားလို့ရှင်ဝေဒနာလေးဖြစ်လာတယ်နားလိုက်တာတော်မှပဲဆိုရင်သေဂာတိစိတ်စားနားလိုက်တာတော်ရှင်တယ်ဆိုလို့ဖြစ်လို့ဒီလိုလုပ်လို့ရမယ်မရဘူးသေဂာတိစိတ်စားငါတတ်လိုက်လိမ့်မယ်ငါမရှိတာကိုအရှိထင်လိုက်လိမ့်မယ်ငါတတ်လိုက်လို့ရှင်တော့ငါခံရလိမ့်မယ်သာမှတ်တော့ငါခံရပြီဆိုတဲ့ကွာသွားပြီလိမ့်ကြသွားပြီအပေလေးပါဒီယုံနဲ့ဒီနာကတော့တတ်တော့မှာပဲအဲ့ဒီတော့အခုကတည်းကတရားဓမ္မများအရေးကြီးဆုံးချက်ကဘာလဲတဲ့တရားအရေးကြီးတယ် အယုတ်ကြည်ကြည်အည်ခန့်လှူသိရင်သိမသိတရားရပြက်ချင်လဲပြက်ရော့နာမမဟုတ်ပဲရုပ်ကဖောက်ပြန်တယ်နာကဝေဒနာခံစားတယ်နာဤသဘောလက္ခဏာသဘာဝခံစားမှုသဘောသာရှိငါဆိုတာမရှိပါလားဝေဒနာသည် နာပါလားဆိုပြီးတော့နာဤသဘောကိုသာသိပါနာဤသဘောကသူကဘာလောက်တတ်တယ်လဲဆိုတာနာဤသဘောကိုလိုက်ကြည့်ပါနာဤသဘောကဘာလဲ တင်းတာလည်းခံစားလိုက်တယ်တောင်းတာလည်းခံစားလိုက်တယ်ထုံတာလည်းခံစားလိုက်တယ်အောင့်တာလည်းခံစားလိုက်တယ်ကြက်တာလည်းခံစားလိုက်တယ်ပူတာလည်းခံစားလိုက်တယ်အေးတာလည်းခံစားလိုက်တယ်နိုင်ဤသောခံစားတယ်အဲ့ဒီခံစားတဲ့သဘောလေးကိုရှေ့စိတ်ကခံစားရင် နောက်စိတ်ကလေးကလိုက်ပြီးသူ့သဘောဘာလောက်တတ်တယ်လဲဆိုတာကိုသူ့သဘောကိုကြည့်လိုက်ပါရုပ်လက္ခဏာလိုက်ပြီးဆိုလို့ရှိရင် ရုပ်လက္ခဏာကိုဘယ်လိုဖောက်ပြန်တယ်လဲဆိုတာဖောက်ပြန်တဲ့သဘောလေးကိုလိုက်ပါဘယ်လိုဖောက်ပြန်လဲတင်းတာကပေါ်တင်းတာကပြက်လိမ့်မယ် တောင်းတာပေါ်တောင်းတာကပြက်လိမ့်မယ်ထုံတာပေါ်ထုံတာကပြက်လိမ့်မယ်အဲရုပ်ဤသဘောကဖောက်ပြန်နေတဲ့သဘောတွေတွေ့လိမ့်နာဤသဘောက ရုပ်ဝေဒနာခံစားနေတဲ့သဘောကိုတွေ့လိမ့်နာတယ်ကြိုက်တယ်ထုံတယ်ကျင်တယ်လို့မသိလိုက်နဲ့ဖောက်ပြန်တဲ့သဘောရုပ်ဤဝေဒနာဟာနံခံစားတယ်ခံစားတဲ့သဘောတရားပါလေလက္ခဏာကင်တွယ်လို့မရဘူးရုပ်ကလည်းကင်တွယ်လို့မရဘူးနာကလည်းကင်တွယ်လို့မရဘူးပြစ္ဆုတ်ပံခံစားပြီးပြက်တယ်ရုပ်ကလည်းဖောက်ပြန်ပြီးပြက်တယ် မြင်းနေတာကတော့အသုဘတရားကြီးလက်ပဲခြေပဲပေါင်ပဲကိုယ်ပဲလို့ဒီလိုမသတ်မှတ်နဲ့မြင်လိုက်တဲ့ဥစ္စာအသုဘကြီးပဲဒါကြီးအယုစုကြီးပဲရုပ်ဆိုတဲ့သဘောတရားပဲကြည်ပဲပေါင်ပဲကိုယ်ပဲလို့ဒီလိုမသတ်မှတ်နဲ့ မြင်လိုက်တဲ့ဥစ္စာအတုပကြီးပဲဒါကြအယုစုကြီးပဲရုပ်ဆိုတဲ့သဘောတရားဟာဘာလဲကင်တွယ်လို့ပရမတ်ဆိုတာကင်တွယ်လို့မရပါလားတင်းတာကလည်းကင်တွယ်လို့မရဘူးတောင်းတာကလည်းကင်တွယ်လို့မရဘူးသဘောတရားလေးထုံတာကလည်းကင်တွယ်လို့မရသဘောတရားကြက်လာတာကလည်းကင်တွယ်လို့မရသဘောတရားအောင့်နာကလည်းကင်တွယ်လို့မရသဘောတရားအေးတာကလည်းကင်တွယ်လို့မရသဘောတရားဘူတာကလည်းကင်တွယ်လို့မရသဘောတရား လှုပ်ထားလဲကင်တွယ်လို့မရသဘောတရားသိပြီးတော့ခံစားလိုက်တဲ့သဘောတရားလေးကလည်းကင်တွယ်လို့မရသဘောတရားခံစားတဲ့သဘောတရားဖောက်ပြန်တဲ့သဘောတရားသဘောတရားဆိုတာသဘာဝပြောမဖြစ်ဘူးသဘောတရားလေးသဘာဝလေးလက္ခဏာပဲရှိလက္ခဏာကဘာလဲဖောက်ပြန်တယ်ခံစားတယ်ဖောက်ပြန်တယ်ခံစားတယ်ရုပ်လက္ခဏာကဖောက်ပြန်တဲ့သဘောနာဤလက္ခဏာကခံစားတဲ့သဘော အဲရုပ်လက္ခဏာနာမ်လက္ခဏာရုပ်ဝေဒနာနာမ်ကခံစားတယ်။အော်ဝေဒနဲ့ခန္ဓာပါလား။ဝေဒနဲ့ခန္ဓာတည်းရှိတယ်သင်ရဲ့ခန္ဓာကသင်ညာပေးနေလို့သင်္ခါရကပြုပြင်ပေးနေပါလား။ဝိညာဏံလေးကတော့ခံစားပြခံစားပြခံစားပြပြက်နေတဲ့သဘောခံစားတာပဲရှိတယ်။အဲ့ဒီသဘောလေးကိုတခုတည်းသိပါ။တင်းပြင်ဘာမှမသိနဲ့။တင်းပြင်သိလိုက်ပြီဆိုလို့ရှိရင်နားတယ်ကြိုက်တယ်လို့သွားသိလိုက်ပြီဆိုရင်ဥပါဒံတရားတွေဖြစ်ကုန်ပဲ။ ဥပါဒံတရားတွေဖြစ်ပြီဆိုရင်ဝေဒနာတဏှာကိုပြီတဏှာကိုတယ်ဆိုတဲ့အပယ်ဆင်းရပြီအဲ့တော့အခုကတည်းကအလေးအကျင့်လုပ်ကြပါသေတတ်ဖို့ဟာကိုသာသနာကြီးနဲ့မိတဲ့အချိန်ခါမှာအဲတရားထိုင်ရမှာမကြောက်ကြပါနဲ့ဒီယုံနဲ့ဒီနာဖြစ်လာရင်သေတော့သေရမှာပဲဒီကနေ့သေရမလားနှစ်ဖန်သေရမလားတစ်ဖက်သေရမလားသေတော့သေရပါလိမ့်မယ်လို့အဲမုတ်ချမလွဲ့ဒီယုံနဲ့ဒီနာဖြစ်ရင်သေရမှာ ကိုကိုကိုတော့မသေးသေးဘူးလို့ထင်နေတယ်မျက်စိကသေးလိုက်နားကသေးလိုက်နှာခေါင်းကသေးလိုက်ပါးစပ်ကသေးလိုက်ကိုယ်ပေါက်ကသေးလိုက်မနှောကသေးလိုက်ပရမသစ္စာနယ်ကတော့ခဏဖြစ်ခဏပြက်ခဏပြက်ခဏပြက်ခဏပြက်ခဏသေးနေတဲ့ယုံနာနေပါပဲလို့ဒီယုံနာနေဟာဖြစ်ပြက်ပြီးသေးနေတဲ့ယုံနာနေပါအဲ့ဒီသေမမသိဘူးသေမမသိတော့ကိုကိုကိုတော့သေမမသိတော့မကြောက်ဘူးအဲ့ဒီတော့ခန္ဓာတွေက ရုပ်သဘာဝနာမ်သဘာဝတွေဒလတာကြီးဖောက်ပြန်ဖြစ်ပြနေတဲ့ရုပ်ဟာဒုက္ခသစ္စာကြီးတွေမြင်လာပါလိမ့်မယ်ဘယ်လိုမြင်လာမလဲတဲ့တင်းတာပေါ်လာတဲ့တင်းတယ်လို့ဝေဒနာခံစားတယ်ဟောဘုရားကဟောထားတယ်ဒီရုပ်နဲ့ဒီနာဖြစ်လာရင်ဒုက္ခတင်းတာပေါ်တော့တင်းတယ်လို့ခံစားတယ်နာယုံနှစ်ပါးဖြစ်လာတယ်တစ်ထပ်ချင်းဖြစ်လာတယ်တစ်ထပ်ချင်းပြက်တယ်တင်းတာပေါ်တော့တင်းတယ်လို့သိတဲ့နာ တင်းတာလည်းပြက်လည်းသွားရောတင်းတယ်လို့ခံစားတတ်တဲ့နာမရှိတော့ဟောနာယုံနှစ်ပါးတထာတိပြစ်ပြီတထာတိချုပ်အဲ့ဒါကြောင့်မို့အခုကတည်းကအလေးအကျင့်လုပ်ပြီးတော့ဒီရုပ်ဤဖောက်ပြန်လာတဲ့ရုပ်ဝေဒနာကိုဒုက္ခသစ္စာမှမသိကြတော့မကြောက်ကြဘူးဘာကြောင့်မကြောက်တယ်တဲ့ဒီရုပ်နဲ့ဒီနာဝေဒနာဒုက္ခသစ္စာကြီးဒီရုပ်နဲ့ဒီနာ ဖြစ်နေတဲ့ဒုက္ခသစ္စာကြီးမသိတော့ဒီရုပ်နဲ့ဒီနာပြန်လို့ခြင်းပြန်ဖြစ်ခြင်း ဘဝတဏှာတွေလည်းဖြစ်တယ်ဒီယုံနဲ့ဒီနာဟောဒုက္ခသစ္စာကြီးဖြစ်လာတော့အခုခန္ဓာတွေကပထဝီတို့အာဘောတို့တေဇောတို့ဝါယောတို့ဓာတ်ကြီးတွေပါဖောက်ပြန်နာကဝေဒနာခံစားတယ်ခံစားတော့ယုံနာနှစ်ပါးဖြစ်လာတော့ဘုရားကဒုက္ခသစ္စာဒီဒုက္ခသစ္စာဖြစ်လာတဲ့ဥစ္စာကိုသင်္ခါရကပြုပြင်ပေးနေလို့ဖြစ်တာပြက်တာကိုမသိဘူးဖြစ်တာပြက်တာမသိတော့ ပြစ်တာပြတ်တာမသိဘူးမသိတော့ဒီယုံနဲ့ဒီနာအနာဂတ်ကာလကြတော့ဒါနာမှုလေးတစ်ခုပြုလိုက်တယ်လူချမ်းသာပြန်လို့ခြင်းနဲ့နတ်ချမ်းသာလို့ခြင်းနဲ့ကဲဒီယုံနဲ့ဒီနာအခုဝေဒနာတွေဖြစ်လာပြီဝေဒနာတွေနာကခံစားပြီးဒုက္ခသစ္စာကြီးကဲဒီဒုက္ခသစ္စာကြီးလိုချင်ကြသေးလားဒီဒုက္ခသစ္စာကြီးဖြစ်လာရင်ဖခင်ကယုံနာနှစ်ပါးဖြစ်လာရင်ဒုက္ခတယ်မဖြစ်ရင်ဒုက္ခတယ် ဖြစ်လာတဲ့ယုံနာတွေဟာအတိတ်ကလည်းဒီဒီယုံနဲ့ဒီနာဒကမာကြီးတွေဒကာကြီးတွေဖြစ်ခဲ့ပြီဝေဒနာတွေခဏဖြစ်ပြီးခဏပြက်ခဲ့ပြီအခုပြစ်စုတ်ပါနဲ့ဒီယုံနာနဲ့ပဲဝေဒနာတွေပဲခံစားရတယ်ဒုက္ခပဲအနာကကြပြန်တော့ဒီဝေဒနာတွေပဲပြန်ရကဲအရိယသူတော်ကောင်းများကတော့အနံကြောက်အတိတ်ကယုံနာကိုလည်းသိပြစ်စုတ်ပန်းယုံနာကိုလည်းသိအနာကယုံနာဒီယုံနဲ့ဒီနာကိုလည်းပြန်ပြစ်မဖြစ်ချင်တော့ဘူး အဲဒီယုံနဲ့ဒီနာမလိုချင်တော့ဘူးဒီယုံနဲ့ဒီနာဖြစ်ရရင် ဖြစ်ရမှကြောက် ကြောက်တော့တာပေါ့အရိယာများဟာဓာတ်ကြီးလေးပါကိုမလိုချင်တော့ဘူးဖောက်ပြန်တဲ့ယုတ်ကဲခံစားတတ်တဲ့နာရဲ့အဲအတိတ်ကလည်းငါဒီဓာတ်ကြီးလေးပါယုတ်နာနှစ်ပါဖြစ်ခဲ့ပြီခဏဖြစ်ခဏပြက်ခဲ့ပြီဝဒီဝေဒနာတွေပဲခံစားခဲ့ရပြီဒုက္ခသစ္စာကြီးရခဲ့ပြီအခုပြစ္ဆုတ်ပန်းလဲဒီဝေဒနာတွေပဲခံစားနေရပါလား အနာကကြာပြန်တော့လည်းဒီယုတ်နဲ့ဒီနာဒီလိုပဲဖြစ်ပြီးဒီဝေဒနာတွေပဲပြန်ရအောင်မှာပါလားအနာကလည်းဒီယုံနဲ့ဒီနာမဖြစ်ရင်ဒုက္ခသစ္စာကြီးပါလားဒုက္ခသစ္စာကြီးမြင်ဒီယုံနဲ့ဒီနာဒုက္ခသစ္စာကြီးမှမသိတော့ပြန်ပြီးတော့ဒီယုံနဲ့ဒီနာပြန်လို့ခြင်းဘာကြောင့်လို့ခြင်းလဲတဲ့ဒုက္ခသစ္စာမမြင်လို့ဒီယုံနဲ့ဒီနာကိုတွဲနေတာသဘောကိုမသိဘူး ဘယ်လိုတွဲနေလဲတဲ့တွဲပုံနေဟာရုပ်ဝေဒနာဖောက်ပြန်တဲ့သဘောခံစားတတ်တဲ့သဘောလက္ခဏာသဘာဝခံစားတဲ့သဘောဝေဒနာခန္ဓာကိုမသိဘူးမသိတော့ဘယ်မှာသွားတွေ့လိုက်တယ်တင်းတာပေါ်တော့တင်းတယ်လို့တွေ့လိုက်တင်းတယ်လို့သိလိုက်တယ်တင်းတယ်လို့ကန့်ညှိလိုက်တယ်တဏှာဖြစ်တယ်တင်းတာကြီးကိုမခံစားခြင်းနဲ့ဒေါသဖြစ်တယ် သင်္နာကြီးကိုຢာကားနဲ့ဒေါသဖြစ်တော့ဟောဝေဒနာခံစားမှုသဘောနာကိုမသိဘူးနာအိလက္ခဏာမသိတော့မောဟဖုံးလွှမ်းခြင်းကြောင့်မလို့ຢာကနဲ့ဒေါသမောဟဖြစ်ရအဲ့ဒါပါလေအပယ်လေးပါသွားချီတတ်တဲ့ကံဝေဒနာဘောကနေပြီးအပယ်လေးပါဆင်းသွားဒါကြောင့်မလို့ဒီယုံနဲ့ဒီနာကိုဝေဒနာကိုနားရဲကြိုက်တယ်ထုံတယ်ကျင်တယ်အောင့်တယ်လို့မရှိပါနဲ့ဝေဒနာသည်ခံစားမှုသဘောနာကိုရှုပါနာကိုရှုမှဒိဋ္ဌိပြုတ်ပါ နာငုံမရှုသမျှကာလပတ်လုံးနာတာကြီးသိလို့ကတော့တရားဓမ္မများစိတ်သာချငါတော့အပယ်မလို့ဘူးလို့သာတထိတ်ချမှငါသေးရင်နာရာကြီးငါသိနေဝေဒနာတဏှာဘူးနေပြီလို့သာတထိတ်ချမှတ်တော့ဝေဒနာမှာဒေါသဖြစ်နေပြီလို့တထိတ်ချမှတ်တော့အဲ့ဒီလိုသိနေလို့ရှိရင်ဝေဒနာနာတာသိလို့ရှိရင်ငါတော့အပယ်မလို့ငါတော့အပယ်ဒီပါဆင်းရမှာပဲလို့ဒီလိုသိဝေဒနာကို နာတာမသိပဲနဲ့ နာဤသဘောတရားခံစားတဲ့သဘောလေးကိုဒါတခုတည်းတည်းသိပါလို့ဝေရณะခန္ဓာသာသိသင်ညာမပေးနဲ့သင်ညာပေးလို့သင်္ခါရတဲ့ဖြစ်ဖြစ်ပြက်နေတာစိတ်ကြီးဖြစ်ပြက်နေသင်ညာလွတ်သွားပြီဆိုရင်သင်္ခါရကပြုပြင်မပေးနိုင်တော့ဘူးစေတသိက်တွေချုပ်ကုန်ပြီဘယ်စေတသိက်ဘယ်စေတသိက်ချုပ်တာလဲတဲ့ဝေဒနာပေါ်မှာတင်းနဲ့တောက်တယ်ထုံတယ်ကျင်တယ်အောင့်တယ်ဆိုတဲ့စေတသိက်တွေအဲ့ဒီစိတ်တသင်္ခါရတွေချုပ်တာ အဲ့ဒီစိတ်တသင်္ခါရချုပ်တာဘာကြောင့်ချုပ်သလဲတဲ့ဝေဒနာသည်နာဣလက္ခဏာခံစားမှုသဘောလေးကို ရှုလိုက်လို့ခံစားတာတခုတည်းသိသိပြင်ဘာမှမသိနဲ့အဲ့ဒီတခုတည်းသိလိုက်လို့ရှိရင်ဝေဒနာပညာလွတ်သွားပြီပညာဖြစ်ပြီငါဝေဒနာပညာလွတ်ပြီပညာဖြစ်ပြီငါအပယ်လေးပါးကိုွားတဲ့စိတ်တွေစိတ်တသင်္ခါရငါချုပ်ပြီးငါအပယ်လေးပါးငါလွတ်ပြီးအိုးစားကွဲပြီလို့လားတစ်ထိတာမှတော့ဝေဒနာနာရာကြီးကိုမရှုနဲ့ နာရာကြီးဆိုရင်ဒိဋ္ဌိနာရာကြီးမရှုဘဲနဲ့ဝေဒနာသည်ခံစားတဲ့သဘောတရားနာကိုရှုနာပြက်ဆိုတာသောတာပါအဲဝေဒနာမှာခံစားမှုသဘောတရားရှုလိုက်ပြီဆိုရင်စေတသိက်သင်္ခါရတွေချုပ်ကုန်လိမ့်မယ်ဘယ်စေတသိက်လဲတဲ့တင်းတယ်လို့သိတဲ့စိတ်တောင့်တယ်လို့သိတဲ့စိတ်ထုံတယ်လို့သိတဲ့စိတ်အောင့်တယ်လို့သိတဲ့စိတ်ကြိုက်တယ်လို့သိတဲ့စိတ် ကြက်တယ်လို့သိတဲ့စိတ်ပူတယ်လို့သိတဲ့စိတ်အေးတယ်လို့သိတဲ့စိတ်လှုပ်တယ်လို့သိတဲ့စိတ်တွန်းတယ်လို့သိတဲ့စိတ်ကာတယ်လို့သိတဲ့စိတ်အဲ့ဒီစိတ်တွေကစေတသိက်တွေခေါ်တယ်အဲ့ဒီစေတသိက်တွေကြောင့်မို့လို့ဝေဒနာတဏှာကိုပြီးဥပါဒါနေဖြစ်ပြီးဘဝဇာတိတရားတွေရပြီးတော့ပြိဿသမုပ္ပါဝေဒနာကနေပြီးလဲတယ်အဲ့ဒီကအပယ်ဆင်းတယ်ဒါကြောင့်မို့လို့တရားဓမ္မများအခုဝေဒနာပညာလွတ်ပြီးတော့ပညာဖြစ်အောင်လို့ဝေဒနာသည် တင်းနဲ့တောက်နဲ့ထုံနဲ့တင်းနဲ့အောက်နဲ့လို့မရှိဘဲနဲ့ဝေဒနာသည် နာဣလက္ခဏာခံစားတဲ့သဘောတရားတစ်ခုတည်းသာရှုတာဝေဒနာတွေရနေပြီအဲ့ဒါတထိုင်နဲ့နဲ့နိဗ္ဗာန်အထိပို့ပေးတာပဲတထိုင်နဲ့နဲ့လော့ဝေဒနာနာတာတွေကြိုက်တာတွေမသိနဲ့နာဣလက္ခဏာခံစားတဲ့သဘောတရားတစ်ခုတည်းသာသိအဲ့ဒီတစ်ခုတည်းသိလိုက်ပြီဆိုလို့ရှိရင်ငါဝေဒနာပေါ်မှာပရိစ္ဆသမုပ္ပါစေတသိက်တွေချုပ်ကုန်ပြီလို့သာတစ်ဖြစ်မှတ်တော့ နာဤလက္ခဏာသဘောတရားပြစ္ဆုတ်ပါခံစားတဲ့သဘောလေးတစ်ခုလည်းရှိတော့တယ်ဖြစ်ပြက်တဲ့စိတ်တွေချုပ်ကုန်ပြီမဖြစ်မပြက်တဲ့သဘောတရားကိုခံစားမှုနာသဘောတစ်ခုလည်းရှိတော့တယ်အဲ့ဒါပါလဲဖြစ်ပြက်တဲ့ယုံနာရယ်မဖြစ်မပြက်တဲ့သဘောတရားရယ်နိဗ္ဗာန်မြင်ပါပြီဗျာအဲအသင်္ကတဓာတ်ကဲသင်္ကတဓာတ်ကဲတဲ့အသင်္ကတဓာတ်ဆိုတာကဘာလဲခံစားတဲ့သဘောတရားလေးကပြစ္ဆုတ်ပါရှိတယ် သင်္ကတဓာတ်ဆိုတာကဘာလဲဖြစ်ပြနေတဲ့စိတ်တွေသင်္ကတဓာတ်ဆိုတာပူတဲ့ကြိုက်တဲ့ထုံတဲ့ကျင်းတဲ့ဆိုတော့သင်္ကတဓာတ်အာသင်္ကတဓာတ်ဆိုတာဘာလဲတဲ့ဖောက်ပြန်တဲ့သဘောဝေဒနာသည်ခံစားတဲ့ဝေဒနာခန္ဓာရှိတယ်ပြစ္ဆုတ်ပါမှာခံစားတဲ့သဘောတစ်ခုတည်းသိလို့ရှိရင်စိတ်တသင်္ခါရချုပ်ပြီလို့လားတစ်ထစ်ချမှတ်တော့ငါသောတာပန်ကြီးကြည်ပြီလို့လားတစ်ထစ်ချမှတ်အဲဒါနာရာနဲ့ပဲထိုင်တာနဲ့ပဲတစ်ခုတည်းသဘောပေါက်ပြီးတော့တစ်ခုတည်းဒါသောတာပန်တယောက်ပေးတာပဲအဲ့ဒါ နိဗ္ဗာန်ကိုတကားဝင်သွားအောင်လို့ပေးထားပဲအဲ့ဒါအဆုံးပေးထားပဲအဲ့ဒါနာတယ်ကြိုက်တယ်လို့တော့မသိနိုင်နဲ့လေးပဲထားရမယ်လားမှလူ၁၀သိန်းစီလူတယောက်မဖြစ်ဘူးအဲဘာကြောင့်လဲတဲ့လူတိုင်းသိတာပဲနာတာကြီးကတော့ကြိုက်တာကြီးကလူတိုင်းသိတယ်ထုံတာကြီးကလူတိုင်းသိတယ်အေးတာကြီးကလူတိုင်းသိတယ်ကြက်တာကြီးကလူတိုင်းသိတယ်ပူတာကြီးကလူတိုင်းသိတယ်အဲလူတိုင်းအသိမိစ္ဆာဒိဋ္ဌိအသိကနေပြီးသမာဓိဋ္ဌိအသိအမြင်ကိုရဖို့အရေးကြီးတယ် သမာဓိဋ္ဌိအသိအမြင်ကယုံနာကိုမြင်ရမှာယုံနာမြင်ရမှာပါလေတဲ့ဖောက်ပြန်တဲ့သဘောခံစားတဲ့သဘောယုတ်ဝေဒနာနံခံစားတဲ့ခံစားတဲ့သဘောသိလိုက်ပြီဆိုယုံနဲ့နာနဲ့တွဲတယ်အဲ့ဒီယုံနဲ့နာနဲ့ကြီးနေပြီမဖောက်မပြန်တော့ဘူးဖောက်ပြန်တဲ့သင်္ကတဓာတ်ကပါလေတဲ့စေတသိက်မဖောက်မပြန်တဲ့အသင်အသင်္ကတဓာတ်ကပါလေတဲ့ဝေဒနာခန္ဓာခံစားနေတဲ့သဘောတရားလေးဝေဒနာတွေရနေပြီအဲ့ဒါပါလေတဲ့နိဗ္ဗာန်ဝင်သွားပြီတခုတည်းတဲ့ ဖြစ်ပြတဲ့စေတသိက်တွေချုပ်ကုန်ပြီမဖြစ်မပြတဲ့သဘောခံစားတဲ့သဘောပြစ္ဆုတ်ပံခံစားနေပြီစေတသိက်တွေချုပ်ကုန်ပြီတကား၆ပေါက်ကအာယုံ၆ပါးဟာဖြင့်မျက်စိကလည်းစေတသိက်ချုပ်သွားပြီနားကလည်းစေတသိက်ချုပ်သွားပြီနှာခေါင်းကလည်းစေတသိက်ပါးစပ်ကလည်းစေတသိက်စိတ်တသင်္ခါရတွေချုပ်ကုန်ပြီဘာကြံတော့လဲတဲ့ဝေဒနာသည်နာဤသဘောလက္ခဏာခံစားတဲ့သဘောတစ်ခုတည်းဖြစ်နေတော့ နိဗ္ဗာန်ဝင်ပြီးပါပြပြေးဝင်တာပဲအဲ့ဒါနိနဲ့စိတ်ပြောတာအဲ့ဒါအဲနိဗ္ဗာန်ကိုဝင်တဲ့စိတ်ဝေဒနာတွေရက်တဲ့စိတ်ပရိစ္ဆသမုပ္ပါရက်တဲ့စိတ်ကိုပြောတာစူးစားပြီးတော့တရားကြီးတွေစူးစားထိုင်တော့အဲသေကနီးပြီဒီကနေ့သေမလားနှစ်ဖန်သေမလားမသိဘူးကားစီရင်လည်းသေမယ်အိတ်နေရင်လည်းခြံောင်နဲ့သေမယ်နောက်ဖေးသွားရင်လည်းသေမယ်အလုတ်လုတ်ရင်လည်းသေမယ်ဈေးရောက်ရင်လည်းသေမယ် စာအာရင်လည်းသေမယ်သေတော့သေရမှာပဲအဲ့ဒါသေကာနိဆဲဆဲကိုအလေးအကျင့်အခုကဝတိဘောဝင်ခိုင်းတာသေတတ်ဖို့ဟာငါနဲ့သေလို့ရှိရင်ငါခါငါနဲ့မသေးလို့ငါလွတ်အောင်ရှုလိုက်ပြီဆိုလို့ရှိရင်ဝေဒနာဒီနာကိုရှုလိုက်လို့ရှိရင်ခံစားတဲ့သဘောကိုရှုလိုက်လို့ရှိရင်သုပတိဘုံနတ်ပြည်လျှောက်တာစိုးစံလိုက်မယ်အခုလူလောကကြီးဟာဗျာနေရတဲ့ဥစ္စာများအဲဒုက္ခသစ္စာကြီးခံစားနေရတဲ့ဥစ္စာအဲဝတ်ဖို့လည်းလိုရစားဖို့လည်းလိုရအိပ်ဖို့လည်းလိုရနေဖို့လည်းလိုရ လုံနေရတာပဲအဲအခုတော့ဒီဒုက္ခကြီးကိုမလိုချင်ကြနဲ့တော့နတ်ဤစီစိန်ကြီးခံစားကြအဲနတ်ဤစီစိန်ကြမှဟိုကြတော့ဒီမှာအထယ်ဒီအလိတ်တွေဝဲမယူရပါဘူးဗျဒီမှာတော့ဒီမှာကိုလှကျင်လို့ရှိရင်ဒီမှာအထယ်အလိတ်တွေဝဲရတယ်ဒါဝယ်လို့နိုင်လို့အင်ကြီးရရင်မှရနတ်ပြည်ကြတော့ဒီနိုင်လို့အင်ကြီးတွေပတ်စံပေးပြီးတော့လည်းမဝယ်ရဘူးအလိုအလျောက်ဒီမှာဝိပဿနာ နိဗ္ဗာန်ဓာတ်ဝင်သွားတဲ့ပုဂ္ဂိုလ်ဟာနတ်ပြည်၆ဓာတ်ချို့ကိုယ်အစင်းလေးကလှပါပြီတဲ့ဗျာအစင်းကိုကိုယ်အစင်းသူများမကြည့်နိုင်ဘူးဝိပဿနာပညာကိုအဲ့တော့နတ်ပြည်ကြဝယ်ဖို့တောင်မချုပ်ရပါဘူးသူ့ဟာသူအလိုလျောက်ကိုတခါတည်းအစင်းတွေတောက်ပနေအဲ့ဒီတော့ဒီလောကကြီးမှာဝေဒနာတွေခံစားနေရဝေဒနာတွေဖြစ်နေဒုက္ခဝေဒနာတွေဒုက္ခဝေဒနာမှမသိဘူးအဲ့ဒီတော့အခုဟာတည်းကအလိအကျင့်အယုတ်ကြည်ကြည်အေးခန်းခါ လူသေးရင်သေးမသေးတရားရဆိုတဲ့ဒီစိတ်ကိုထားပါမသေးလည်းမသေးနိုင်ပါဘူးအဲ့တော့ကြိုးစားပြီးတော့ရှေ့စိတ်ကတော်ခြင်းနောက်စိတ်ကတွန်းတယ်သေခြင်းလည်းသေရောဆိုတဲ့သရာစိတ်ထားပါတထိုင်နဲ့နဲ့ဒီမဲ့အပယ်လေးပါလွတ်တယ်အခုဒကာဒကမာများအသိစိတ်တွေကိုတခါတည်းတရားထိုင်ရင်းနဲ့အသိစိတ်တွေလိုက်ကြဖို့ဟာကိုအသိစိတ်တွေကိုနိဗ္ဗာန်ဝင်ဖို့ဟာကိုသေကြဖို့ဟာကိုတင်ပေးနေတာအဲဒကမာကြီးတွေဒကာကြီးတွေဝေဒနာတစ်ခုပေါ်လိုက်မယ်တင်တာပေါ်လို့တင်တယ်လို့မသိနဲ့ သင်္နာကိုဝေဒနာကိုခံစားမှုသဘောနာကလေးကိုသိလိုက်နာဤခံစားမှုသဘောလက္ခဏာကိုသိလိုက်သင်္နာပေါ်လဲခံစားတာပဲသိလိုက်တောက်နာပေါ်လဲခံစားတဲ့နာကိုသိလိုက်အောက်လာတာပေါ်လဲခံစားတဲ့သဘောနာကိုသိလိုက်ကြိုက်လာတာပေါ်လဲခံစားတဲ့သဘောနာကိုသိလိုက်ကြက်လာတာပေါ်လဲခံစားတဲ့သဘောနာကိုသိလိုက်နာကိုသိကဝေဒနာနာကိုသိရဝေဒနာနာမသိပဲနဲ့ပူတယ်ကြိုက်တယ်ထုံတယ်ကျင်တယ်အောက်တယ်လို့သိလိုက်ရဲ့အဲဝေဒနာတဏှာကူးနေပြီ ဝေဒနာမှာဥပါဒါဖြစ်နေပြီကဘာလာဇန်တရက်တက်ကတင်းနဲ့တောက်နဲ့ထုံနဲ့ကျင်းနဲ့အောင့်နဲ့လို့သိတဲ့အသည့်အခုသိနေတာမဟုတ်ဘူးကဘာလာဇန်တရက်တက်ကသိတဲ့အသည့်ကဘာလာဇန်တရက်တက်ကသိတဲ့အသည့်ဘို့လို့သာဂရစိတ်ကြီးလဲကြရအဲအခုဝေဒနာကိုနာဤလက္ခဏာခံစားတဲ့သဘောလေးသာသိလိုက်ပြီဆိုလို့ရှိရဲ့တရားဓမ္မများစိတ်သာချတော့ငါအပယ်လေးရွာကနေပြီးအိုးသာကွဲပြီလို့တစ်ထစ်ချမှတ်တော့ဘာကြောင့်လဲတဲ့ဝေဒနာမှာသင်ညာလွတ်သွားပြီ ဝေဒနာတင်ညာဝေဒနာပညာတဲ့ဝေဒနာတင်ညာစေတသိက်လွတ်သွားတော့ပညာဖြစ်သွားပြီနာယုတ်ဖြစ်နေပြီနာယုတ်ပေါ်မှာတည်ပြီအဲ့ဒီတော့ဒါကြောင့်မလို့အခုဟာတွေကအလေးအကျင့်ဝစီပေါ်ဆိုတော့ဝင်ထားကြဖို့ထိုးတယ်လို့ပေါ့ဗျာဗရာထိုးတယ်လို့ပေါ့အခုဒကမာကြီးတွေကဘယ်ဟာထိုးလဲတဲ့ဓာတ်ကြီးလေးပါဖို့ထိုးတာဓာတ်ကြီးလေးပါဘယ်ဖို့ထိုးတယ်လဲအာနာပါနဖို့နဲ့ထိုးတယ် အာနာပါနဖို့နဲ့ထိုးတော့အပြင်ဗဟိတမှာလည်းဖားဖို့တွေထိုးကြတယ်ခဲတွေထိုးတယ်ကြီးတွေထိုးတယ်ရွှေဖြစ်အောင်လို့ဗရာတွေထိုးတယ်ဗရာသေးအောင်လို့တန်ထိုးတယ်တန်သေးအောင်လို့ဖားဖို့တွေနဲ့ထိုးတယ်ဖားဖို့တွေနဲ့ထိုးတယ်အခုတော့ဒကမာကြီးတွေဗရာတွေတန်တွေကြီးတွေခဲတွေမထိုးဘူးအာနာပါနဖို့နဲ့ဗာလဲတဲ့ဓာတ်ကြီးလေးပါးကိုဖို့ထိုးတာဓာတ်ကြီးလေးပါးဓာတ်တွေကိုထိုးတတ်တာ ဓာတ်ကြီးလေးပါဓာတ်တွေကိုဘယ်လိုဓာတ်ရှင်တွေဖြစ်နေလဲတဲ့သဘောကိုပြောပြတာဓာတ်ရှင်တွေကဘယ်လိုဖြစ်နေလဲတဲ့ကဘာလာသန်းတရက်တက်ကဒီဓာတ်တွေမသေးဘူးဓာတ်ရှင်တွေဖြစ်နေတယ်ဘယ်ဓာတ်ရှင်တွေလဲတဲ့ပထဝီဓာတ်ကလည်းတင်းတယ်တောင်းတယ်ထုံတယ်ကျင်းတယ်အောက်တယ်ကြိုက်တယ်အဲ့ဒါဓာတ်ရှင်ဖြစ်နေတယ်သိတာတွေကအမျိုးမျိုးသိဓာတ်ရှင်ဖြစ်နေတယ်အာနာပါနဖုံနဲ့ထိုးလိုက်တဲ့အချိန်ခါမှာဓာတ်ရှင်တွေဖြစ်နေတဲ့ဥစ္စာဓာတ်တစ်လုံးတည်းကိုသေသွားတယ်အဲ ဘယ်ဓာတ်ရှင်လဲတဲ့တင်တာပေါ်တင်တယ်လို့သိတဲ့ဓာတ်တောင်းတာပေါ်လို့တောင်းတယ်လို့သိတဲ့ဓာတ်ထုံတာပေါ်ထုံတယ်လို့သိတဲ့ဓာတ်ကျင်တာပေါ်ကျင်တယ်လို့သိတဲ့ဓာတ်အောင့်တာပေါ်အောင့်တယ်လို့သိတဲ့ဓာတ်ကြိုက်တာပေါ်ကြိုက်တယ်လို့သိတဲ့ဓာတ်ကြက်တာပေါ်ကြက်တယ်လို့သိတဲ့ဓာတ်ယူစည်းတာပေါ်တော့ယူစည်းတယ်လို့ချွေးတွေယူကြတော့ချွေးတွေယူကြတယ်လို့သိတဲ့ဓာတ်အဲ့ဒါပါတယ်တဲ့သင်္ကတဓာတ်အဲ့ဒီသင်္ကတဓာတ်တွေဟာမဖောက်မပြန်တဲ့ဓာတ်ဖြစ်အောင်ဘယ်လိုထုံးမလဲတဲ့အာနာပါနဖုံနဲ့ထိုးထိုက်တယ် တင်းနာပေါ်လဲနာဤခံစားမှုသဘောဝေဒနာသည်ခံစားတဲ့သဘောတောက်နာပေါ်လဲခံစားတဲ့သဘောကျင်နာပေါ်လဲခံစားတဲ့သဘောထုံနာပေါ်လဲခံစားတဲ့သဘောအောင့်လာတာပေါ်လဲခံစားတဲ့သဘောကြိုက်လာတာပေါ်လဲခံစားတဲ့သဘောကြက်လာတာပေါ်လဲခံစားတဲ့သဘောယိုစီတာပေါ်လဲခံစားတဲ့သဘော ပူတာပေါ်လဲခံစားတဲ့သဘောအေးတာပေါ်လဲခံစားတဲ့သဘောတွန်းတာပေါ်လဲခံစားတဲ့သဘောကန္နာပေါ်လဲခံစားတဲ့သဘောလှုပ်တာပေါ်လဲခံစားတဲ့သဘောရတာပေါ်လဲခံစားတဲ့သဘောဟော အာနာပါနဖို့နဲ့ထိုးတတ်လိုက်တော့ဝေဒနာဒီနာအိလက္ခဏာသဘာဝခံစားတဲ့သဘောတစ်ခုတည်းရှုလိုက်တော့တင်းတယ်လို့တင်းတယ်ဆိုတဲ့ဖောက်ပြန်တဲ့ဓာတ်တောက်တယ်ဆိုတဲ့ဖောက်ပြန်တဲ့ဓာတ် ထုံတယ်ဆိုတဲ့ဖောက်ပြန်တဲ့ဓာတ်အဲ့ဒီဓာတ်တွေမရှိတော့ဘူးဘာရှိလဲတဲ့မဖောက်မပြန်တဲ့ဓာတ်ဝေဒနာသည်ခံစားတဲ့သဘောတစ်ခုတည်းဖြစ်ဟောချုပ်ကုန်ပြီပထဝီဓာတ်လည်းချုပ်သွားပြီ အာဘောဓာတ်လည်းချုပ်သွားပြီတေဇောဓာတ်လည်းချုပ်သွားပြီဝါယောဓာတ်လည်းချုပ်သွားပြီဘာကြောင့်ချုပ်တယ်လဲတဲ့အာနာပါနဖို့နဲ့ထိုးသားလိုက်တာဓာတ်ကြီးလေးပါမဖောက်မပြန်တော့ဘူးဖောက်ပြန်တဲ့စေတသိက်တွေမရှိတော့ဘူးတင်းနဲ့တောင်းနဲ့ထုံနဲ့ကျင်းနဲ့အောက်နဲ့ပူတယ်အေးတယ်လှုပ်တယ်ရွတယ်ကြိုက်တယ် ဒါတွေမရှိတော့ဘူးဘာရှိတယ်လဲတဲ့ဝေဒနာကြီးခံစားတဲ့သဘောနာအိလက္ခဏာခံစားတဲ့သဘောတစ်ခုတည်းရှိတော့အဲ့ဒီခံစားတဲ့သဘောတစ်ခုတည်းရှိတော့မဖောက်မပြန်တဲ့အသင်္ကတဓာတ်ပဲဗျာအဲ့ဒါဖောက်ပြန်တဲ့ဓာတ်ကဘာလဲတဲ့တင်းနဲ့တောင်းနဲ့ထုံနဲ့ကျင်းနဲ့အောင့်နဲ့ဆိုတဲ့ဓာတ်မဖောက်မပြန်တဲ့ဓာတ်ကဘာလဲတဲ့ခံစားတဲ့သဘောပြစ္ဆုတ်ပံခံစားတဲ့သဘောတစ်ခုတည်းမဖောက်မပြန်တော့ဘူးအဲ့ဒါအသင်္ကတဓာတ်ပဲအဲအသင်္ကတဓာတ်ကဲသင်္ကတဓာတ်ကဲတဲ့သင်္ကတဓာတ်ကဖောက်ပြန်နေတဲ့ဓာတ်ကြီးလေးပါကစေတသိက်တွေ အာသင်္ကရဓာတ်ကတခုတည်းတည်းဖြစ်နေတယ်မဖောက်မပြဘူးအဲ့ဒါအာနာပါနဖုံနဲ့ထိုးထားလိုက်တာပဲဒကာဒကမများကြိုးစားပြီးတော့ရှုမယ်ဆိုလို့ရှိရဲ့ဝေဒနာတစ်ခုပေါ်လာရင်နာဤလက္ခဏာခံစားမှုသဘောတစ်ခုတည်းသာရှုခံစားတာသိလို့ရှိရင်ငါတော့အပယ်လေးပါးနဲ့အိုးသာကွဲပြီလို့သာတစ်ချက်ချမှနာရာကြီးသိလို့ရှိရင်လေးပဲထောက်ရတော့မယ်လို့သာတစ်ချက်ချမှကဲလေးပဲထောက်ခြင်းရဲ့နာရာကြီးကြိုက်တာကြီးသိလေးပဲမထောက်ခြင်းလို့ငါနတ်ဤစည်းစိမ်ကို အသင်းတွေတောက်ပပြီးတော့ငါနာဤစီစိန်ဒုက္ခဝေဒနာငါခံစားတော့မယ်ဆိုလို့ရှိရဲ့ဝေဒနာကိုနာဤလက္ခဏာခံစားတဲ့သဘောတစ်ခုတည်းသာရှိတော့အဲ့ဒါမဖောက်မပြန်တဲ့ဓာတ်ဖောက်ပြန်တဲ့ဓာတ်ကနာတယ်ကြိုက်တယ်ဆိုတဲ့ဓာတ်ပူတယ်အေးတယ်လှုပ်တယ်ရွတယ်ဆိုတဲ့ဓာတ်မဖောက်မပြန်တဲ့ဓာတ်ကပူတာပေါ်လဲခံစားတယ်တောက်တာပေါ်လဲခံစားတယ်အဲ့ဒါမဖောက်မပြန်တဲ့ဓာတ်နာဤလက္ခဏာ သဘောတခုတည်းရှုလိုက်ပြီဆိုလို့ရှိရင်ဒကာဒကမပြစိတ်သာချတော့ငါတော့သိပြီသိရင်ငါခံစားတဲ့သဘောတခုတည်းငါရှုရတော့မှာပါလားဝေဒနာသည်နာမလားလို့သိသွားပြီဝိဇ္ဇာပညာဖြစ်သွားပြီအဲ့ဒါအဆုံးပေးလိုက်တာပဲဒကာဒကမပြသေတတ်ဖို့ကအလေးအကျက်နာရာကြီးသီလို့ကတော့လေးပဲထောက်ရမယ်ဗျာသေဃာကြီးဆယ်ဆယ်ဒီမှာအာသွားရောသွားရောဟာပညာတွေသိလို့ကတော့မရဘူးပညာကတော့လူတိုင်းလူသိတယ်ယုံနာသိတယ်ဆိုတာလူတိုင်းသိတာ အဲဝေဒနာတစ်ခုပေါ်လာတော့နာတာပေါ်တော့နာတာသိလိုက်တာယုံနာသိတယ်လို့ပြောတယ်ယုံနာမသိပါဘူးနာတာကြီးသိတာအဲ့ဒီနာတာကြီးသိရင်လေးဘက်ထောက်ရမယ်လားမကြိုက်တာကြီးသိရင်လေးဘက်ထောက်ရမယ်မအောက်နာကြီးသိရင်လေးဘက်ထောက်ရမယ်မရထာကြီးသိရင်လေးဘက်ထောက်ရမယ်မပူဓာကြီးသိရင်လေးဘက်ထောက်ရမှာမ ဝေရဒာတစ်ခုပေါ်လာရင်ဘာပဲပေါ်ပေါ်နာဣလက္ခဏာခံစားတာတစ်ခုတည်းသိလိုက်ပြီဆိုရင်ငါအပယ်လေးပါအိုးစားကွဲပြီးလေးရွာနဲ့တော့လွတ်ပြီငါတပိတ်ကိုလွတ်ပြီငါငါတော့လေးရွာကလွတ်ပြီဟေးတပိတ်ကိုလည်းလွတ်ပြီဟေးလို့ဒီလိုပြောနိုင်ပြီသားတို့သမီးတို့ရေငါသေတတ်ပြီငါအသေးတတ်ပြီငါသေချိုးနတ်ပြီရှင်ချိုးလည်းငါနတ်ပြီအသက်ရှင်ချိုးလည်းနတ်ပြီဘာကြောင့်လဲငါသေရင်ဖယ်သွားမလဲ ငါသုဂရိဘုံနတ်ပြည်6ထပ်ကိုငါစိုးစံတော့မယ်။ဘာကြောင့်လဲ။ငါဝိဇ္ဇာဉာဏ်ရပြီလက္ခဏာသဘာဝပဲရှိတယ်ငါသူဓမ္မယောက်ျားမိန်းမမရှိဝေဒနာသည်နာလာရှိတယ်လောကမှာဒုက္ခဝေဒနာဒုက္ခဝေဒနာဥပ္ပခာဝေဒနာဝေဒနာပဲရှိတယ်ဒီဝေဒနာဤအကြောင်းကိုဝေဒနာပေါ်ကငါအပေလေးပါဆင်းတဲ့ပြိဿသမုပ္ပါယာကစိတ်ဒေါသစိတ်တွေကချုပ်ကုန်ပြီငါလွတ်ပြီငါအပေလေးပါဥစ္စာကွဲပြီလို့ဒီလိုပြောနိုင်ပြီ ဒီလိုမှမသိလို့ရှိရင်နာရာကြိုက်တာသိလို့ရှိရင်လူဆယ်သိသိလူဆယ်သိသိလူတယောက်မဖြစ်ဘူးဘာဖြစ်မလဲနာရာကြိုက်တာသွားသိလို့ပူရာအေးတာသိလို့လှုပ်တာရွတာသိလို့ရတာကြိုက်တာသိလို့ဒါတွေကိုမသိပါနဲ့သိရမှာကဘာလဲဝေဒနာသည်နာနာဤသဘောကဘာလဲဝေဒနာခန္ဓာခံစားနေတယ်ခံစားတဲ့သဘောလေးကို သာသိဘယ်လိုခံစားသလဲ ရှေ့စိတ်ကခံစားရင်နောက်စိတ်ကလေးကလိုက်ပြီးတော့ကြည့်ပါဘယ်လိုကြည့်ရမလဲသူ့သဘောက နိုင်သဘောကနိုင်သဘောကတင်တာလည်းခံစားတယ်တောင်းတာလည်းခံစားတယ်ဗဟိတမှာမြင်လာလို့ယုတ်ကြီးတွေမြင်လာတဲ့အတုပအယုစုကြီးတွေမြင်လာတဲ့မြင်ပြီးခံစားလိုက်တယ်နတ်သမီးလေးတွေပေါ်လာတဲ့ခံစားလိုက်တယ်သူကခံစားတာပဲရှိတယ်နတ်သမီးပဲနတ်သမီးပဲနတ်သားပဲခွေးပဲကြွက်ပဲလို့မြင်လို့ရှိရင်ဒါတွေမတင်ညာမပေးနဲ့ ခါသားတာပဲသိဗဟိတာလည်းခါသားတာပဲသိအစ္စတပေါ်လာလည်းခါသားတာပဲသိနာဤလက္ခဏာတစ်ခုတည်းတဲ့ကိုဒီမှာဓာတ်ကြီးလေးပါဖို့ထိုးတာရွှေဖြစ်အောင်လို့နိဗ္ဗာန်ဓာတ်ဆိုတာရွှေဖြစ်အောင်ထိုးတာရွှေမဖြစ်လို့ကြီးတွေဖြစ်နေမှာဆိုလို့ကြီးတွေကဘာလဲတဲ့တင်းနဲ့တောင်းနဲ့ထုံနဲ့ကျင်းနဲ့အောက်နဲ့ပူတဲ့အေးတဲ့လှုပ်တဲ့ရွာအဲ့ဒါကြီးတွေအပယ်လေးပါလေးပဲထောက်ရက်ဆင်းရမယ်စိတ်တွေလူသေးလို့လူမဖြစ်တဲ့စိတ်တွေအဲ့ဒီစိတ်တွေဖြစ်နေလို့ရှိရင်ဘာလဲတဲ့ငရဲစိတ်ကြီးပဲမှတ်တော့ ငရဲစိတ်ကဘာလဲတင်းတာပေါ်တင်းတယ်လို့သိတာငရဲစိတ်တောင်းတာပေါ်တောင်းတယ်သိတာငရဲစိတ်ငရဲစိတ်ကြီးဖြစ်သေးလားတော့ပိဋ္ဌာစိတ်လည်းပါတယ်တိဋ္ဌာစိတ်လည်းပါတယ်ဝေဒနာသွားပြီးကန့်ညှိလိုက်တဲ့စိတ်ကတဏှာဝေဒနာမခံစားခြင်းတဲ့စိတ်ကဒေါသယာကနဲ့ဒေါသဖြစ်သွားတာဘာလဲတဲ့ယုံနာဝေဒနာခံစားမှုသဘောနာဤယုတ်ဤသဘောကိုမသိလို့မောဟအဲ့ဒါဘာလဲတဲ့တိဋ္ဌာစိတ်ပိဋ္ဌာစိတ်ငရဲစိတ်ဖြစ်ကုန်ပြီ အဲ့ဒီစိတ်တွေဖြစ်မှာဆိုလို့ဝေဒနာပေါ်နာဤလက္ခဏာသဘာဝခံစားတဲ့သဘောလေးကိုသိလိုက်ပါလို့ခိုင်းတာဝေဒနာတွေအယက်ခိုင်းလိုက်တာပရိစ္ဆာသမုပ္ပါအယက်ခိုင်းလိုက်တာပရိစ္ဆာသမုပ္ပါလွတ်သွားအောင်လို့အနှုံးမို့လို့ရှိရင်လူသေးလို့လူမဖြစ်ဘူးဗျာကြိုးစားအာထုံရင်ထုံကြမထုံလို့ရှိရင်လေးပဲထောက်ပြီးငါတော့ရက်ရမယ်လို့သာတစ်ထစ်ကြမှတ်တော့အဲ့ဒါကြိုးစားပါဝေဒနာတစ်ခုပေါ်လာရင် နာရမသိပါနဲ့ခံစားတဲ့သဘောလေးကိုသာသိပါ ဘယ်လိုခံစားတယ်လဲဆိုတာသူ့သဘောလေးကိုလိုက်ကြည့်ပါနာဤသဘောကဘာလို့တတ်တယ်သူ့သဘောကတင်းတာလည်းခံစားလိုက်တယ်တောင်းတာလည်းခံစားလိုက်တယ်ထုံတာလည်းခံစားလိုက်တယ်အောင့်တာလည်းခံစားလိုက်တယ်တင်းတယ်တောင်းတယ်ထုံတယ်တင်းတယ်အောင့်တယ်ဆိုတာမရှိတရားရှိတဲ့တရားကဘာလဲဝေဒနာသည်ခံစားတယ်နာနာကိုရှိတာကိုသိပါမရှိတဲ့တရားကိုတင်းတယ်တောင်းတယ်ထုံတယ်ကျင်တယ်ပူတယ်အေးတယ်လှုပ်တယ်ရွတယ်လို့မသိပါနဲ့ဒီသိနေတာကမရှိတရားရှိတဲ့တရားကလက္ခဏာသဘာဝကဘာလဲတဲ့နာဤလက္ခဏာရှိတယ်နာဤလက္ခဏာကဘာလဲဝေဒနာသည်နာ နာဤလက္ခဏာခံစားတဲ့သဘောတရားလေးကိုတခုတည်းသာသိလို့ရှိရင်ဝေဒနာသည်ဆုံးနေပါပြီဝေဒနာတွေရနေပါပြီဒါကြောင့်မို့လို့စူးစမ်းပြီးတော့တရားဓမ္မများဝေဒနာဤခံစားမှုသဘောလေးကိုအတိလေးဆုံးအောင်လိုက်လိုက်ကြပါလို့အဲလှမ်းများမပြစ်လိုက်ပါနဲ့လို့အဲခံစားတဲ့သဘောလေးအတိဆုံးရင်တထိုင်နဲ့နဲ့ရပါတယ်တထိုင်နဲ့နဲ့အတိဆုံးသွားပြီစီအဲ ခံစားတဲ့သဘောလေးဆုံးသွားလိမ့်မယ်ဖောက်ပြန်တဲ့သဘောခံစားတတ်တဲ့သဘောနာယုတ်ဆုံးသွားလိမ့်မယ်အဲ့ဒီအသိဆုံးသွားတဲ့နေရာလေးရောက်သွားစိတ်ဓာတ်သတိပ္ပဏရောက်သွားပြီဆိုရင်ထိုင်နေနဲ့လွတ်ပါတယ်ဗျာအသိဝိဇ္ဇာညာကိုအဲအဲ့တော့စူးစမ်းပြီးတော့ရှေ့စိတ်ကတော်ခြင်းနောက်စိတ်ကလေးကတွန်းတယ်သေခြင်းလဲသေရောအယုတ်ကြည်ကြည်အေးခန့်ကလူသေရင်သေမသေတရားရအဲလောကကြီးမှာဗျာဘိုင်စကုတ်တောင်သုံးနာကြီးကြည်နိုင်သေးတာပဲ ဘိုင်စကုပ်အပယ်လေးပါဆင်းပြီးတော့ဒီမဲ့ငရဲခံရမယ်စိတ်တွေဘိုင်စကုပ်ကြည့်ရင်သေလို့ရှိရင်ငရဲငါတန်းဆင်းရမယ်ဒီလိုစိတ်တွေသိရင်လူကြောက်ကြမယ်ဒီလိုမသိကြဘူးဗျဘိုင်စကုပ်ညလေးဖြတ်သေးလိုက်ပြီဆိုရင်ငါလေးပဲတောက်ပြီးငါငရဲခံရတော့မယ်ဆိုရင်သိရင်ကြောက်ကြမှာပေါ့အခုတရားထိုင်ရမယ်ပုဂ္ဂိုလ်နိဗ္ဗာန်သွားမယ်ဗျမ20သွားမယ်နတ်ပြည်ကိုသွားမယ်ဆိုတော့မကြည့်နိုင်ဘူးလားဒီဒုက္ခဝေဒနာကြီးကိုအစအလဲအဆုံးကို ဖောက်ပြန်တဲ့သဘောခံစားတတ်တဲ့သဘောနာယုတ်အသိဆုံးတဲ့နေရာလေးရောက်အောင်စိတ်ဓာတ်သတိပဋ္ဌာန်တစ်ချိန်တစ်ခါရောက်ဖို့အောင်ကြိုးစားပြီးတော့တိုက်ကြပါလို့အသိပေးပါတယ်ဒကာဒကမာပြအပေဖန်းခံပြီးအသနာအောင်လို့ဒီမဲ့အပေလွတ်ကြပါသေးတော့ဆိုအသိပေးနေတာဘာကြောင့်လဲတဲ့ဒုက္ခခံပြီးတော့ဒီမဲ့သာသနာနောက်ပိတ်ဆုံးသာသနာမို့လို့တခါတည်းအသိဉာဏ်တွေရကြပြီးတော့အပေတကားပိတ်ပြီးနိဗ္ဗာန်တကားဝင်ရပါစေဆိုပြီးတော့တခါတည်းကိုအပေမှခံပြီးတော့ ငကောတော့ကဥပဒေတို့လည်းဒီမဲ့သူများဖို့မပါပါဘူးကိုယ့်ဘာကိုလှုပ်တာသူများဖို့လှုပ်တာမဟုတ်ဘူးအခုသာသနာကြီးကပြစ်လာတော့အတိတ်ကပါလာတော့ဩပုံကိုယ်တွေအပြင်ဒီတိုက်နေလို့ရှိရင်လေးဘက်ထောက်ပြီးရက်ဆင်းရမှာပဲဆိုပြီးတော့ကိုသိတဲ့အသိတွေကိုတက္ကရာကမမြအပယ်လေးပါလွတ်တဲ့စိတ်နတ်ပြည်ကိုသွားတဲ့စိတ်ယမ20ကိုသွားတဲ့စိတ်နိဗ္ဗာန်ကိုသွားတဲ့စိတ်လူပြည်ကိုပြန်တဲ့စိတ်အပယ်လေးပါဆင်းတဲ့စိတ်အဲ့ဒီစိတ်တွေကိုပြောပြတယ်ဒီစိတ်တွေမဖြစ်စီကြနဲ့အပယ်လေးပါသွားစီတတ်တဲ့စိတ်တွေ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 ခံစားတဲ့သဘောတရားလက္ခဏာသဘာဝပဲရှိဒါကြောင့်မလို့တရားတော်မှာများရှေ့စိတ်ကတော်ခြင်းနောက်စိတ်ကတွန်းတင်သိခြင်းလဲသိရောအယုတ်ကြည်ကြည်အေးခန်းခါငါတို့တဏီလုံးတောင်လောကီမှာအလုတ်လုံနေသေးတာပဲအခုအပယ်လေးပါလွတ်လွတ်အောင်တထိုင်နဲ့နဲ့လွတ်မြောက်အောင်သရဝရိယတတိသမာဓိပညာဘုံငါးပါးလက်ကင်ထားပြီးတော့အယုတ်ကြည်ကြည်အေးခန်းခါအပယ်ဒီလူပြေကြီးကနေပြီးနတ်ဤစီစိန်ကိုအသက်ကြီးရှည်ရှည်ကြီးနဲ့ နတ်ဣစိစိန်ကြီးကိုဒုက္ခဝေဒနာများမခံစားခြင်းဘူးလားဒီလူပြေကြီးခံစားတာအသက်ကလေးဘယ်လောက်ကြာလို့လဲ80ဆိုတဲ့ဥစ္စာတက်ဒီမှာအမတန်သီလရှိတဲ့ပုဂ္ဂိုလ်မှ90နဲ့လည်းသိ30နဲ့လည်းသိ40နဲ့လည်းသိ60နဲ့လည်းသိ80နဲ့သိ80ကျော်သိ80ဆိုတာအမတန်သီလကောင်းတဲ့ပုဂ္ဂိုလ်မှအခုကတည်းကဒီမဲ့အလေးအကျင့်ဝစီပေါ်နိုင်အောင်လုပ်ကြပါလို့ဒီမှာ ဒုက္ခဝေဒနာကိုဒီလောက်မှခံစားကြပါနဲ့နတ်အိသိစိန်ကြမှနတ်သက်ကြီးကလည်းခြေပါပြီနဲ့အရိယဘုံကြီးကိုစိုးစံပြီးတော့သုလာသောတာပန်ဖြစ်အောင်မဟာသောတာပန်ကြီးတွေဖြစ်အောင်နာအိလက္ခဏာခံစားမှုသဘောတခုတည်းတည်ကြည်သွားလို့မဖောက်မပြန်တော့ဘူးစိတ်စိတ်တသင်္ခါရမရှိတော့ဘူးရုပ်ဤသဘောနာဤသဘောခံစားတဲ့သဘောကိုသိသွားလို့ ဖောက်ပြန်တဲ့စေတသိက်တွေမရှိတော့ဘူးဆိုလို့ရှိရင်ငါတော့မဟာသောတာပန်ကြီးတည်ပြီမဟာသောတာပန်ကြီးတည်တဲ့ပုတ်တိတာငါတော့တက်ရတော့မယ်အရိယဘုံကြီးဆိုတာပေါ့အဲကြိုးစားပြီးတော့ရှေ့စိတ်ကတော်ခြင်းရင်နောက်စိတ်ကတွန့်တယ်ပါအယုတ်ကြည်တီအေခန့်ကပြက်ချင်လဲပြက်ရော့ဆိုတော့ဒီစိတ်ကိုထားကြပါလို့အဲအသက်တွေလည်းကြီးပြီဘာကြောင့်လဲတဲ့သေတော့သေရမှာပဲဒီကနေ့သေမလားနှစ်ဖန်သေမလားတစ်ပက်သေမလားမတော့မသိဘူး ဒီယုတ်နဲ့ဒီနာဖြစ်လာရင်သေခြင်းတရားကတော့ကဲမှာမဟုတ်ဘူးသေရမယ်ဆဲဆဲသေပင်သေရညာတော့လေအတိလေးနဲ့သေရရင်မြတ်အတိလေးနဲ့မှမသေရလို့မောဟနဲ့သေရပြီဆိုကိုချုံးနေကြတော့မယ်သာသနာကြီးနဲ့မိပါလေးအသားနဲ့အခုသာသနာမှာနောက်ပိတ်ဆုံးသာသနာပဲဒီသာသနာကြီးမှာဝင်တဲ့အချိန်ခါမှာမိတဲ့အချိန်ခါမှာကျင့်ညာအထုတ်တဲ့ပုံကိုယ်တွေမဟာသောတာပန်ကြီးတွေလည်းဖြစ်နိုင်တယ်သရဂံဆိုတာလည်းဖြစ်နိုင်တယ်အနာဂံကြီးဆိုတာဖြစ်နိုင်တယ် အရဟတမေအရဟတဖို့လည်းရနိုင်ပါတယ်။ဘာကြောင့်လဲတဲ့သာသနာမီလို့ကျင့်တဲ့ပုဂ္ဂိုလ်တွေကအလောင်းတွေပါပဲလို့သောတာပန်လားမဖြစ်သေးရင်သောတာပန်လောင်းကျင့်တဲ့ပုဂ္ဂိုလ်သောတာပန်ဖြစ်အောင်ကျင့်တာလေသရာဂံသောတာပန်ကြီးဖြစ်လို့တခါကျင့်နေကြရဲ့သရာဂံမဖြစ်သေးလို့ရှင်သရာဂံလောင်းသရာဂံဖြစ်ပြန်တော့အနာဂံကြီးဖြစ်ဖို့ကြံကျင့်ပြန်ရင်အနာဂံလောင်း ကျင့်တဲ့ပုဂ္ဂိုလ်မှအလောင်းကြီးတွေပါမကျင့်တဲ့ပုဂ္ဂိုလ်အလောင်းခေါ်နိုင်ပါမလားအဲအနာဂံလောကျင့်တဲ့ပုဂ္ဂိုလ်မှအလောင်းကြီးတွေပါမကျင့်တဲ့ပုဂ္ဂိုလ်အလောင်းခေါ်နိုင်ပါမလားမခေါ်နိုင်ပါဘူးအဲ့တော့ကျင့်တဲ့ပုဂ္ဂိုလ်မှအလောင်းအလျာကြီးတွေကြိုးစားပြီးကျင့်ကြပါလို့အားထုတ်ကြပါလို့ရှေးစိတ်ကတော်ခြင်းနောက်စိတ်ကလေးကတော်နေအယုတ်ကြည်ကြည်ငြိခံပြည့်ခြင်းနဲ့ပြည့်ရော့ဆိုတဲ့တရားစိတ်တင်ကြ အဲဒီသာသနာကြီးနဲ့မိတဲ့အချိန်ကမကျင့်မဲနဲ့မနေနဲ့လောကီနဲ့ပြောမနေကြနဲ့မောဟတွေနဲ့ဖုံးမနေလောဘတွေဒေါသတွေမောဟတွေနဲ့မပြောကြနဲ့ဗျာပြောနေပြီဆိုရေစုံမျောတော့မှအဲရေစုံမမျောနိုင်အောင်အခုကတည်းကသမာဓိသာဥဆောင်ရသမာဓိဥဆောင်လို့ပညာမြင်ပညာဖြစ်ပြီးတဲ့သစ္စာလေးပါးတရားတော်များကြီးအကြောင်းတရားအကျိုးတရားရလိုက်ပြီဆိုလို့ရှိရင်အပယ်လေးပါးကငါဥသာကွဲပြီဟေ့လို့ပြောနိုင်ပြီ အဲ့တော့ကြိုးစားပြီးတော့တရားဓမ္မများအမှန်တရားဟိုသိအောင်ဟာကိုတရားဓမ္မများအပင်ပန်းခံပြီးတော့ဆွဲတင်ပေးနေပါတယ်ရုပ်ဝေဒနာတစ်ခုပေါ်လာရင်နာဤလက္ခဏာကိုသာရှုပါလို့နာဤလက္ခဏာဘာလို့တတ်တယ်ခံစားတယ်အဲ့ဒီခံစားတဲ့သဘောလေးကိုလိုက်ပါရှင်းစိတ်ကလေးခံစားရင်နောက်စိတ်ကလေးကလိုက်သွားဘယ်လိုနာခံစားရတယ်သူ့သဘောလေးကိုကြည့်လိုက်သွားသူ့သဘောလေးကိုကြည့်လိုက်သွားပြီဆိုရင်သူ့သဘောကိုတွေးလိုက်ပါ သူ့သဘောလိုက်သွားရင်သူ့သဘောတွေးလိမ့်မယ်သူ့သဘောဆုံးသွားတာလည်းတွေးလိမ့်မယ်သူ့သဘောကဘာလုပ်တယ်ခံစားတယ်ခံစားပြခံစားပြခံစားပြခံစားပြဒါတွေးလိမ့်မယ်ဟောခံစားတာလေးဆုံးသွားလိမ့်မယ်အဲ့ဒီကြတော့ဟောခံစားတဲ့သဘောကဒါကိုခံစားပြီးပြက်သွားတဲ့သဘောကဒါကိုဖြစ်ဖြစ်တာပြက်တာယုံနာကဒါမဖြစ်မပြက်တာဒါဒါကိုဆိုတာဟောသိရောအဲနိဗ္ဗာန်ဆိုတာဒီမဲ့အပြင်မကြာရဘူးခန္ဓာကိုရှာမှတွေ့တယ်အဲ့ဒီတော့ကြိုးစားပြီးတော့ရှေ့စိတ်နဲ့နောက်စိတ်တောညပါလို့ တော်ကျင်တဲ့စိတ်တွေဖြစ်လာလိမ့်မယ်နာတယ်ဆိုတဲ့သတ်မှတ်တဲ့စိတ်တွေဖြစ်လာရင်အဲ့ဒါအပယ်လေးပါသွားမယ်စိတ်ကြိုက်တယ်ဆိုတဲ့စိတ်တွေဖြစ်လာရင်ဒေါသစိတ်အောင့်တယ်လို့ဖြစ်လာတဲ့စိတ်ဟာဒေါသစိတ်အဲ့ဒါငရဲသွားမယ်သွားပြီးတော့ဝေဒနာကိုနာတယ်လို့ကန့်ညှိလိုက်တဲ့စိတ်ကလောဘစိတ်ကန့်ညှိလိုက်တဲ့သွားပြီးကန့်ညှိလိုက်လို့ရှင်းလောဘစိတ်အဲ့ဒါကပိတ်တာဖြစ်မယ်မခံစားခြင်းတဲ့စိတ်ကဒေါသစိတ်ကငရဲခံရာဂနဲ့ဒေါသကိုဘာကြောင့်ဖြစ်ရလဲဆိုတော့ ယုံနာကိုမသိလို့ခံစားတဲ့သဘောဝေဒနာခန္ဓာခံစားမှုနာကိုမသိလို့မောဟဖုံလွှမ်းခြင်းကြောင့်ຢာကနဲ့ဒေါသဖြစ်တယ်ဟောတိရစ္ဆာန်စိတ်ပဲဖြစ်သွားအဲ့ဒါကြောင့်မလို့အခုကတည်းကအလေးအကျင့်ဒီဝေဒနာပေါ်ကသိရင်ဒီဓာတ်ကြီးလေးပါကတော့ဖောက်ပြန်ပြီးသိရမှာပဲသိရင်ဒီဝေဒနာကသတ်တော့ဒီဝေဒနာကနေပြီးအကြောင်းပေါ်လာတယ်အကြောင်းပေါ်လာတော့ဒီဝေဒနာပေါ်ကအကြောင်းတရားအကျိုးတရားဖြစ်လာလိမ့်မယ်အကြောင်းသမုဒိယအကျိုးယုံနာဒုက္ခဖြစ်လိမ့်မယ်အကြောင်းတရားအကျိုးတရားဘာလဲတဲ့ နာအကြောင်းရုပ်အကျိုးနာကဘာလဲတဲ့အကြောင်းတရားရုပ်ကအကျိုးတရားအကြောင်းနဲ့အကျိုးဖြစ်သွားလိမ့်မယ်ဘယ်အကြောင်းနဲ့ဘယ်အကျိုးလဲတဲ့ဝေဒနာပေါ်မှာနာတယ်လို့သိလိုက်လို့ရှိရင်အကြောင်းဖြစ်သွားပြီအကျိုးတရားကဘာဖြစ်မလဲတဲ့ဝေဒနာပေါ်နာတယ်လို့သင်ညာပေးလိုက်လို့နာတာကြီးကိုသမှုတရားဖြစ်သွားပြီတဲ့ကန့်ကြည့်လိုက်ပြီဆိုတော့အပေလေးပါဆင်းပြီးအကျိုးတရားပိတ်တာတော့ဖြစ်တော့မယ်လားမဝေဒနာပေါ်ကိုနာတယ်လို့ဒေါသဖြစ်လိုက်ပြီတဲ့အကြောင်းတရား အပယ်လေးပါဆင်းပြီးတော့အကျိုးတရားငရဲခံရတော့မယ်လားမှတ်တော့အကျိုးတရားဒုက္ခခံတွေးပြီအဲအကြောင်းကြောင့်အကျိုးဖြစ်တဲ့ယုံနာဒီသဘောတွေကိုသိရင်သိစောင့်ကြည့်တဲ့သိလို့ကတော့လေးပဲထောက်ရမယ်လားမှတ်တော့ဒါလည်းအကြောင်းတရားအကျိုးတရားမှမသိပဲနဲ့ဝေဒနာကိုအဲဒီတော့ဒီလိုဝေဒနာကိုသိပါဒါကြောင့်မလို့အကြောင်းတရားအကျိုးတရားမြင်အောင်ကြည့်ရင်ကြည့်မကြည့်တဲ့ပုဂ္ဂိုလ်မှန်သမျှကတော့လေးပဲထောက်ရမှာကြီးပဲမှတ်တော့အဲဒီတော့တရားဓမ္မများအခု စူးစားပြီးတော့ရှေ့စိတ်နဲ့နောက်စိတ်သာတွန်းကြပြီးတော့အဲနားတယ်ကြိုက်တယ်လို့သင်ညာမပေးနဲ့အဲအခုအာနာပါနဖို့ဓာတ်ကြီးလေးပါးကိုဓာတ်တွေသိအောင်လို့ဖို့ထိုးတာဘယ်ဓာတ်တွေသိအောင်လဲတဲ့တင်းနဲ့တောက်နဲ့ထုံနဲ့ကျင်းနဲ့အောက်နဲ့ပူတယ်အေးတယ်လှုပ်တယ်ရွတယ်ဆိုတဲ့ဖောက်ပြန်နေတဲ့ဓာတ်တွေသင်္ကတဓာတ်တွေအဲ့ဒီသင်္ကတဓာတ်တွေဟာကိုအသင်္ကတဓာတ်ဖြစ်အောင်ဘယ်လိုရှုမှလဲတဲ့ဝေဒနာသည်နာနာဤလက္ခဏာခံစားတဲ့သဘောတရားတစ်လုံးနဲ့သာသိလိုက်လို့ရှိရင် ဓာတ်ကြီးလေးပါဖောက်ပြန်သင်္ကတဓာတ်တွေဟာသင်္ကတဓာတ်ဖြစ်သွားပါပြီဗျာခံစားတဲ့သဘောတရားအဲ့တော့ရှေ့စိတ်နဲ့နောက်စိတ်သာတွန့်ပြီးတော့ဒကာဒကမများစူးစမ်းပြီးတော့သာတိုက်ကြဗျာအဲသာသနာကြီးနဲ့မိတဲ့အချိန်ခါမှာနာတယ်ကြိုက်တယ်ထုံတယ်ကျင်တယ်အောင့်တယ်လို့ဥပ္ပဒါမဖြစ်စေနဲ့ဝေဒနာတင်ညာမပေးနဲ့ဝေဒနာကိုခံစားတဲ့သဘောနာကိုသာတလုံးနဲ့သိနံတလုံးနဲ့သိမှဥပါဒံတရားတွေလွတ်မယ်ဗျာ နာတာသိလိုက်ရင်ဥပါဒါဖြစ်ကုန်ပြီဗျာဝေဒနာတင်ညာဖြစ်သွားပြီဗျာဝေဒနာတင်ညာဖြစ်လို့ရှိရင်သင်္ခါရကပြုပြင်ပြီးတော့အပယ်လေးပါးကိုခွေးတို့ဝက်တို့နွားတို့ကြက်တို့ငှက်တို့ဘဲတို့ငါတို့အဲ့ဒါတွေဖြစ်ကြတော့ဗျာအဲရှင်းစိတ်နဲ့နောက်စိတ်သာတွန်းတင်လိုက်ကြအခုတိုက်နေတာတရားဓမ္မဗျာနတ်ပြည်နဲ့လူပြည်နဲ့မလဲနိုင်ဘူးလားလဲနိုင်ရမှာပေါ့ရှင်းစိတ်နဲ့နောက်စိတ်တွန်းအဲနတ်ပြည်နဲ့လူပြည်လဲနိုင်ရမှာပေါ့ဗျာ တနေ့လုံးတော့ဘိုက်သကုတ်ငရဲခံရမယ့်ဥစ္စာတော့တနေ့လုံးတော့ကြီးနိုင်တယ်အဲငရဲခံရမယ့်စိတ်တွေအဲ့ဒီငရဲခံရမယ့်စိတ်တွေကတနေ့လုံးဟာကြီးလိုက်တာ3နာရီ4နာရီကြီးတာပဲအဲ့ဒါငရဲသွားမယ့်စိတ်တွေဘိုက်သကုတ်ယုံနဲ့လေပြတ်သေးလိုက်ရင်သွားရောလေးပဲထောက်ပြီးတော့အမေငရဲသွားရောမသိလို့မကြောက်ကြဘူးသိရင်အနာကြောက်ကောင်းတယ်စိတ်တွေသိပြီးကြောက်ကြအနာကောင်းတယ်မသိတော့ဘလို့မှမကြောက်ဘူးမိမိမောင်မောင်နဲ့ပျော်ပါပြီးတော့တခါတည်းပိုင်စကုံတွေနဲ့ပျော်တယ်သမီးတွေသားတွေ ပြောတယ်သိန်းကြီးတွေနဲ့ပြောတယ်ကာကြီးတွေနဲ့ပြောတယ်ပြောနိုင်သေးတယ်အခုတော့အဲအခုတော့ပြောနိုင်သေးတယ်သေဂာနိဆဲဆဲကြတော့ဒီဟာတွေမှာစွဲမိစွဲရဥပါဒါယုံနာလည်းမသိဘူးပြညာပရမလည်းမကွဲဘူးမကွဲတော့လေးပဲထောက်ပြီးငါတော့ရက်ဆင်းရမယ်တော့ခွေးတို့ဝက်တို့နွားတို့ဘဲတို့ဖြစ်တော့မယ်လို့ဒကမာကြီးတွေဒကာကြီးတွေစားထားလိုက်တာကနဲတာမဟုတ်ဘူး အမဲသားတွေလည်းစားဝက်သားတွေလည်းစားဘဲသားတွေလည်းစားကြက်သားတွေလည်းစားအခုစားလို့ကောင်းသေးတယ်ယုံနာမြင်ရင်မြင်ယုံနာသိရင်သိမသိတဲ့ပုံကမှန်သမျှကြတော့ဘဲတွေကြက်တွေကတလဲပြန်စားနေဦးမယ်ခင်ဗျားတို့အဲ့တော့စူးစားပြီးရှစ်စိတ်နဲ့နောက်စိတ်တွန်းတင်ဝေဒနာတစ်ခုပေါ်လာရင်နာခံစားမှုသဘောတစ်ခုတည်းသာရှုကြပြီတော့တရားဓမ္မများ